ဒီဒီလိုဒီဒီဒီလက်ကျင်ရောက်တော့55ကျင်မြောက်ပါရှင်ဖေ။55ကျင်မြောက်55ကျင်မြောက်တိုင်းဖြစ်တဲ့ဥပဒနာမေတ္တာနဲ့ငါဥဒနာဝိတ္တုဒီပိုင်းဆောင်းကျစင်ပြည့်တဲ့ဘုရားကိုဒါဟောကြားစေဖြစ်တော့ ထိုနိုင်ငံငါးကြီးမြောက်ဝဒနာလုံးဝတရားဝေမောဇာမနာကြကြသည်မိဒေနာတော်ဘာရှင်ဒေနာတော်ဟုတ်ဖြစ်တော်မူသောဘုရားရှင်ကိုဥစ္စာပတ္တနာရှိခိုးကြရအောင်ဘုရားကြီးရေမာလေးများပါလေဘုရားရှင်ဘုံဒီကိုစားအားရှိတော်စေလို့ထုံကြီး ခုနလောကတိဘာဝနာပေါင်းများ၏ဂျိုတိစွာနိုင်တော်သူဗုဒ္ဓံနရောနရောသမောတရဏံတိတတံပညာပတိပါစုတိယဝိရဒံသာကာရံအရာဒီကာမနရတေဝဟိတဝန္တမန္တတိကာရဏိကမတ္တမန္တညာနံ နရာနရာသမောတရဏံလောကုလောကီနရိသောစီပောကိုလူလာတောင်းတကြကုန်သောစေတာမြတ်သူနလူမြတ်မသတ္တဝါတို့ဤဇွေရလည်းဖြစ်တော်မူထသောဒီဒတံလောကုလောကီနရိသောမယိမယံယက္ခိုင်လာတိ သမာဓိနေရှင်သောစေတရရှိတော်မူထားသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုဝေဘောတိမြေတံအရဟတမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထားသောဝိယတန္တကာရံ သစ္စာလေးရတရားမြတ်ကိုပကပိတ်ပုံမြတ်ဤတော်ဟောယုဒံပေညာဝိဇ္ဇာတိဟုသောမိုက်တရားကိုရာဓမဉ္ဉ္တလယဖြင့်ပပြတော်မူပြီးသာသောအာထာဝီကာမလူဏဇမတတဝါတို့၏အစည်းအပေါ်ကို အလွန်လိုလားတောင်းတတော်မူသာသော ရောတေဝဟိတောဝံလူနာဇေမာတတဝါတို့ဟာလမ်းပြနိညွန်သုံးမသူတေရောမူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကိုစိတ်တေဌာနာကျုံမှာရဆောင်တော်မူတတ်သောကာရဏိကလူနာဇေမာ ဖြစ်ခင်မဟာကရုဏာတော်ရှင်လည်းจิตတော်မူထသောအကံသာတိယသပါရမီဘုံမြတ်သည်အနရှင်အနရှင်သောသောသီလသမာဓိပညာဂုဏ်တက္ကကြောင့်မြတ်တိယจิตတို့ရောက်တော်မူထသော အနန္တညာနန္တဗိညောတညာနာသတသုံးပါးကြောင့်ရှိသောညာတော်လည်းရှိတော်မူသောဓမ္မောတံဒုဒုကိုေဇောလင်ပေတရှင်တော်မြတ်ဘုရားကိုအဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည် ဝနာမိတတယုတ်ပြုမံဆွဲထိုး၍ရှိကိုကရောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဖျားဒီနေ့ကျွန်တော်မဟာနာမည်2560 ခုဖွင့်တဲ့တကယ်ချောင်း383ကိုချောင်းရည်ရော7ရက်ဒီနေ့2020ခုစက်တင်ဘာလဘယ်လိုရှိလဲနှစ်ရက်ဘယ်လိုရည်ရှိလဲတစ်ရက်နေ့ဒါသာပရိနိဒီမလေးဒီမလေးရှိဘောလုံးနေ့ဟောကြားတော်မူသော55ရက် မဟုတ်တဲ့နာမလို့ပြီးတရားတော်စလို့ဒီမှာပြောလာတာဒီဝိသုဒ္ဓိခုနမောင်းကိုဒါအစဉ်တိုင်းပြောလာတာဘာကေဘာဝိရဏဝိသုဒ္ဓိပါကြောင့်ဒီဝိသုဒ္ဓိခုနမောင်းလို့ပြောတဲ့အရေးကြီးတယ်ဒါတော်တော်လေးတော့နိုင်ရွာနေတော့ပြီထင်တယ်နိုင်ပါဗျာဝိသုဒ္ဓိဉာဏ်ဉာဏ်ဖြစ်တဲ့စေတဝိသုဒ္ဓိမန္တုံဖြစ်တဲ့လေဒီဝိသုဒ္ဓိ နံပါတ်၄ဖြစ်တယ်ဒီဘာဝုဒ္ဒနာဝုဒ္ဓတိနံပါတ်၅ဖြစ်တယ်နံပါတ်၅နန္ဒတနာဝုဒ္ဓတိနံပါတ်6ဖြစ်တယ်ပရိဝရနန္ဒတနာဝုဒ္ဓတိနံပါတ်9ဖြစ်တယ်နန္ဒတနာဝုဒ္ဓတိဒီဝိတ္တိကိုဒါစဉ်တန်းကြည့်လို့ကိုယ်လည်းပြောလာပြောလာတော့ယနေ့ဒါရာဝုဒ္ဓတိဘိုင်မှာဒီနေရာလေးကိုသိချင်းချင်းချင်းချင်းနဲ့ပြုပြုချင်းချင်းပြည့်ကျင့်လို့ စေတဝိတ္တိပိုင်းမှာသမထပရိနိကိုမဇာနာအမနာနဗျာသောသမာဓိကိုစိုက်တည်တန်ရောရာတိတံသုသာအားအဲတော့ဥပဇာနာသမာဓိကြောင့်အနည်းဆုံးအားထုတ်ရမယ်။နိုင်စွမ်းနိုင်ခဲ့ရင်အာအပနာသမာဓိဇန်သမာဓိဒီကြောင့်အားထုတ်ရမယ်။အဲလိုအားထုတ်လို့ရင်စိတ်စေမာနိဗ္ဗာန်အမြင်ကြီးဖြစ်စေ။အဲလိုစိတ်စေမာနိဗ္ဗာန်အမြင်ကြီးဖြစ်စေ သမာဓိဖြင့်ယထာဘုဒ္ဓယထာဘုဒ္ဓဉာဏ်ရမှာတော့ယထာဘုဒ္ဓဉာဏ်ရမယ်ဆိုတာသမာဓိရှိတာပဲကွာယုတ်တရားဉာဏ်တရားတွေကိုဘုဒ္ဓဉာဏ်ဆိုတာသိသိအောင်လည်းဒိဋ္ဌိဝိတ္တဝိတ္တရှင်းရတယ်တော့အဲလိုရှင်းလို့လည်းရှိတာဒိဋ္ဌိဝိတ္တဝိတ္တဒီလိုပါကြောက်ဒိဋ္ဌိဝိတ္တဝိတ္တကယုတ်တရားဉာဏ်တရားတွေကိုသိအဲယုတ်တရားဉာဏ်တရားတွေကိုသိပြီးရဆိုတော့ဘောမှာဧကင်္ဂါဥဒေတနာဝိတ္တဝိတ္တကြောက်လာပြီ တို့ရတရားခံတရားတွေကိုဖြစ်ပေါ်စေတတ်တယ်ဒါအကြောင်းတရားတို့အကြောင်းတရားတွေကဖြစ်ပေါ်စေတဲ့အကျိုးတရားဆိုတဲ့ဒီအကြောင်းကျိုးဆက်လို့ဟုတ်အပရိသသမုပ္ပါဒေသာကြီးကိုဒါနားလည်အောင်ဒါရှိပါတော့တရားဒါလညာတပရိညာဓမ္မပါရေလို့ပြောလို့ပဲဒါသဘောကျထားရဖြစ်တယ် ။အောင်မြတ်တို့ဒီညာရပရိညာလိုက်မှာကြောင်းတဲ့အနေနဲ့ပေါ်ပါဆိုပြည့်တယ်ကို။ဒါပရမတ္ထဘုံဉာဏ်ကြီးစိုက်တည်ကြအောင်ကိုယ်နိုင်မျက်မှောက်ပြည့်စုံပါစေ။ရှုပါသုံးတတ်ရမှာဖြစ်ပါတယ်။အဲတော့ဒီကေကဝိဒနာဝိသုဒ္ဓိပါတနည်းအားဖြင့်ဒီကြောင့်ဆက်လို့ပြိဿအမှုပဲပိုင်းသည် ဆရာမျိုးစာထဲမှာဖတ်ရင်ပြီးရမယ်အမှန်ဟုတ်ဘူးတဲ့ညာတပညာကံဖြစ်တဲ့အတွက်ကြောင့်မိမိတို့ကိုယ်တိုင်အမှန်တည်းဉာဏ်ပညာနဲ့သင်ပေါင်းသိဉာဏ်ဖြစ်တယ်တဲ့နားလည်ရဖြစ်ဒီကောင်းကြီးရတော်ဦးဇင်းတို့ဒီတပတ်တော့အေးအင်္ဂါဝိညာဝိတ္တိပိုင်းလေးကိုဆက်ပြီးတော့ဟောကြားလာကြကြရအောင်။နောက်ဦးဇင်းတို့ကဟောလာတာဘယ်ကိုရောက်လာပြီ ဒီကြောင်းရုပ်ဆက်နဲ့ပြိတ္တာသဘောပေါက်တယ်ဘုံခြေပိုင်းကပြိတ္တာသဘောပေါက်ဦးနေလို့ဒီဇမာနီလို့ဒါသတ်မှတ်ထားတယ်ဒေကြောင်းလျောင်း၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးလျောင်း၅ပါးဖြစ်ပုံပြစ္ဆုတ်ပံကြောင်းလျောင်း၅ပါးကြောင့်အနာကအကျိုးလျောင်း၅ပါးဖြစ်ပုံဆိုတဲ့အပိုင်းဟောပြည့်ရကအခုဒီဦးဇင်းတို့ Now one must as look by Patamani for it. Wisdom is the Tingara Tingara, this year na Vinana, na year Namal Bands. Namal Babisia Dala here and Dala here, Nambisia, Nadala, Bisia, Vinana, Vinana, Bisia, Tana. Tana Bisia, Ubadana, Ubadana, Bisia, Oh, Mount Bisia, Tani, Tana, Toka, Brikiba. Toka Dona, Ubayada, Zubin. ဒီဝိဒသမုပ္ပါပထမနည်းညဉ့်ညဉ့်လုံးဝနည်းဟောရတာကြားတာအခုဆိုရင်ဥပါဒနာပစ္စည်းဘောအာယုဒါလေးရဲ့ဘက်ကဟောပြီးပြောခဲ့ဥပါဒနာကြောင့်ဘဝဖြစ်ဖို့ဘာကြောင့်ဘာဖြစ်ဖို့ဒီလိုလေးဥပါဒနာကြောင့်ဘဝဖြစ်တာပါဗျာအဲဒီကဲကဒီပိုင်းလေးကိုလည်းဦးဇင်းတို့ကပြောတော့ပြောခဲ့ပြီးဥပါဒနာဆိုတဲ့ မာလုံနားလည်တဲ့သကလုံးမှာဆွဲလန်းနော်ဥပါဒနာဆိုတဲ့ဆွဲလန်းမှုကြောင့်ဘဝဖြစ်တယ်အဖြစ်တယ်ဥပါဒနာကြောင့်ဘဝဖြစ်တာပါဗျာဘဝဖြစ်တယ်ဒါလိုက်ဘောမှာလည်းဒီလိုပြီးခဲ့တဲ့ကာကတိဘဝနှစ်မျိုးရှိတယ်ဘဝကနှစ်မျိုးရှိဘဝနှစ်မျိုးရှိပါတယ်ဗျာကံကဘဝနဲ့ဥပပတ္တိဘဝဘာလဲက ဇာတိဘဝနဲ့ဥပပတ္တိဘဝပါဗျာကမ္မဘဝနဲ့ဥပပတ္တိဘဝဘာနဲ့ပါလဲဇာကမ္မဘဝနဲ့ဥပပတ္တိဘဝပါဗျာအေးဟုတ်ပြီနော်ကမ္မဘဝနဲ့ဥပပတ္တိဘဝအေးအဲ့နှစ်ခုထဲမှာဟိုလည်းပြီးခဲ့တဲ့ဘက်ကတော့ကမ္မဘဝဆိုတာဘာ၄ဥပပတ္တိဘဝဆိုတာဘာ၄ဆိုတာလေးပြောခဲ့တာ သို့တော်အခုဒီမှာထပ်ပြီးတော့နည်းနည်းလေးအဲ့ဒီကာမဘဝဥပပတ္တိဘဝပတ်သက်ပြောစရာလေးကြီးကြည့်ရအောင်နောက်တစ်ခါဟိုဥပဒံအကြောင်းလေးလည်းထပ်ပြီးတော့နည်းနည်းပြောချင်တာပေါ့ပြောချင်တော့ဟိုအစဉ်အတိုင်းပြောရင်တော့ဥပဒနာအကြောင်းကိုအရင်ပြောပြီးမှဒီဘဝနှစ်ပါးအကြောင်းကိုဆက်ပြောအောင်သို့တော့ဒီဘဝနှစ်ခုကိုစကားအရာနဲ့ဘဝနှစ်ခုကမ္မဘဝနဲ့ဥပပတ္တိဘဝအကြောင်း ပြန်ပြီးတော့အရင်ဆုံးစပြောအဲ့တော့ဦးဇင်းတို့ဒီပုဂ္ဂိုလ်တုံးတယောက်ကရှေ့ကဝိဇ္ဇာတနာဥပါဒဏ်တွေကိုအခြေခံပြီးတော့သူကဘာလို့လို့ဆိုကံနေတူတော့အဲ့ကံကဥပပတ္တိဟေတုဘုံကံကံကမ္မဘောဥပပတ္တိဟေတုဘုံ နာနာကဘောဝတိတခုပရိတန်ဒီကို ဖြစ်စေတတ်တဲ့အကြောင်းဖြစ်တယ်ကံမံကံကိုကမ္မဘောကမ္မဘောဝပေါ်တယ်အဲ့တော့ဒီနေရာလေးမှာကမ္မဘောဝနာအနာကဘောဝတိတခုတနည်းအားဖြင့်ပရိတန်ဒီကိုဖြစ်စေတတ်တယ်အကြောင်းကံကိုကမ္မဘော ဘာကိုကမ္မဘောလို့ခေါ်လဲအတူတူပြောရင်အကြောင်းကံကိုဘာလို့လဲတော့အကြောင်းကံကိုပါဗျာအကြောင်းကံကိုတဲ့ကမ္မဘောလို့ခေါ်လေသို့တော့အဲ့ဒီအကြောင်းကံဆိုတာတဲ့ဥပပတ္တိဟေတုဘူတံဟောအကြောင်းကံဆိုတာဘယ်လိုအကြောင်းကံလဲလို့ပြီးတော့ဥပပတ္တိဟေတုဘူတံဒိဋ္ဌိက နာနာကဘဝတဲ့တခုပဋိတန်တွေကို ဖြစ်စီခြင်းအကြောင်းဟောအကြောင်းကံဆိုတာနာနာကဘဝတဲ့တခုပဋိတန်တွေကိုဖြစ်စီတတ်တဲ့အကြောင်းလို့ဒီလိုနားလည်ရဖြစ်။ကောင်းပြီအဲ့တော့ဒါကဥပကမ္မဘဝရဲ့သဘောလေးကမ္မဘဝဆိုတာနာအနာကဘဝတဲ့တခု ပฏิတန်လေးကိုဖြစ်စီတန်တော့ဖြစ်စီတက်တော့ကံကို ကမ္မဘဝလို့ခေါ်တယ်ဒီလိုလေးချက်မှားလိုက်ရပြီးတဲ့အခါကျတော့မှကမ္မဝိနိဗ္ဗတခန္ဓာကမ္မဘောဒါကကျတော့ဥပပတ္တိမဟုတ်ဘူးကမ္မဝိနိဗ္ဗတတဲ့ကံကဖြစ်စီအပ်တဲ့ခန္ဓာခန္ဓာတရားတွေပေါ့ဥပကံဝိနကနာတင်ညာကနာတင်ညာလေး ဝိဝိညာဉ်နဲ့ခန္ဓာစကြည့်ဒီခန္ဓာတရားတွေပါလို့ဘာဥပကတိခေါ်ပါဒီလိုခွဲရလောကရောပြီးခဲ့တဲ့ပတ်ကပြောခဲ့ပါလိမ့်မယ်ပြန် ပြီးသားဒီအထာဂရအခွင့်အရေးချက်ပေးနေဒါပြန်ပြီးတော့ချိန်ကြည့်လိုက်လို့ရှိပို့ပြီးတော့ငါးလေးလေးပို့ပြီးတော့ရှင်းလောကရောပြီးခဲ့တဲ့ပတ်ကကမ္မဘောမှာလို့နော်ုံညာဝိတေကာရအပုံညာဝိတေကာရအာနိဇာဝိတေကာရကုတုကံအကုတုကံဒါ အနိစ္စဝိကအရဘဝဆိုတာကုသိုလ်ကံလေးပေါ့ဒါတွေကိုဒါကံမဘဝအကာယကံဝစီကံမနောကံအဘောတစ်ခုခုဖြစ်စေတတ်တဲ့ကံမှန်လည်းများဒါဘာတစ်ခုခုဖြစ်စေတတ်တဲ့ကံလည်းများကံမှန်လည်းများကံမဘဝမဒီပိုင်းပြီးတဲ့အခါကျတော့ဥပပတ္တိဘဝပိုင်းလေးအဲ့တော့ဥပပတ္တိဘဝမှာဆိုတော့သူတို့ဘာတွေပြောခဲ့လို့ဒီမှာဘဝကြီးကိုမျိုးပြောခဲ့အဲ့ဘဝကြီးကိုမျိုးကိုတို့ကလေး ပြန်ပြီးတော့ဒါအာယုံယူကြည့်ပညာဘောအပညာဘောကာမဘောအရူပဘောအရူပဘောအပညာဘောအပညာဘောအမိမပညာနာပညာဘောဧကောကာရဘောသတုဘောကာရဘောအပိသောကာရဘောအဲ့ဘောတွေအကုန်လုံးကိုတို့လည်းဒီဒီပြန်ကြည့်လို့ရှိရင်အဲ့ဒါခန္ဓာတွေပဲမဟုတ်ဘူးလားခန္ဓာတွေပဲခန္ဓာတွေပါဗျာခန္ဓာတွေပဲကံကဖြစ်စီတဲ့ခန္ဓာတွေ ဒါကြောင့်မလို့သူတို့ကိုဥပပတ္တိဘဝလို့ခေါ်တယ်။တရားမလို့သူတို့ဘယ်လိုလေးဆက်ဆက်လိုက်လို့ရှိရင်ခုနတခါလေမှာခုနဘောဓိကုံမျိုးတော့ကိုကနားလည်ပြီးတခါလေမှာဘယ်လိုဥပဒါကဖြစ်စီတယ်လဲသူပတ်ပြီးတော့ဟိုစဉ်းစားတဲ့အခါမှာမကွဲဘူးပေါ့နော်။နည်းနည်းလေးနားရှုပ်သွားတယ်။အဲ့တော့ကံကဖြစ်စီတဲ့ခန္ဓာလေးဒီဥပပတ္တိဘဝ။သို့တော့အဲ့ဥပပတ္တိဘဝကိုဘယ်လိုဥပဒါကဖြစ်စီတယ်လဲဆိုတဲ့အခါလေအဲ့ဒါကအခုဒီမှာဥပါဒံအကြောင်း ဥပါဒံပိုင်းရဲ့ပတ်သက်လို့ပြန်ပြီးအနည်းငယ်ပြောရမှာနားလည်တော့သူတို့ပြောနေတာကဥပါဒံဆိုတဲ့ဒီဆွဲလမ်းမှုတစ်ခုအနည်းအားဖြင့်တောင်းတလူကြီးမှုတစ်ခုအဲဒီလူကြီးမှုတစ်ခုကိုအခြေခံပြီးတော့ဒါကမ္မဘောကိုကြည့်ထိုကမ္မဘောကဖြစ်စေတဲ့ဒါခန္ဓာဘဝတွေကိုရလာလို့ရှိရင်ဒါကဥပပ္ပတိပေါ့အဲတော့သူကအခြေခံတာကသူကဘုရားအခြေခံ ဥပါဒံအခြေခံလေးလို့ပြောတယ်။ဒါကြောင့်ဒီနေရာမှာဥပါဒံ၄ပါးရှိတယ်လေ။ဒီကပြောခဲ့ဒီဒီနေရာမှာပြောချင်တာကဒီဥပါဒံဆိုတဲ့အပိုင်းလေးဥပါဒံဆိုတဲ့အပိုင်းလေးကိုလည်းတစ်ချက်ပြောချင်တယ်။ဒါဥပါဒံဆိုတဲ့အပိုင်းလေးကိုပြောတော့မယ်ဆိုတော့တို့တွေကဒီမှာကြီးနေတာ။ငါးကြီးကြီးနဲ့တော့ငါးထောင်ပြီးတော့ငါးကြီးကြီးနဲ့ငါးထောင်ပြီးတော့ဒီမှာဒီဝိပင်းသာကလာ နော်ဝိရိဒါကဒီဥပါဒနာပစ္စယဘဝမပိုင်းဒီဥပါဒနာဘဝဖြစ်စေပေါ့ဒါကိုဖွင့်ဆိုတဲ့အပိုင်းမှာငါရှင်းအောင်ပေါ့လေငါရှင်းအောင်ပါတိတ်လေးကိုတကယ်ကိုသဘောပေါက်အောင်ဆိုပြီးဖွင့်ဆိုရတဲ့အပိုင်းကြီးရှိတော့အဲ့မှာဘာပြောတာလဲဆိုတော့ဘုံမတကောဝိယဟိကုလုဇေနော လောဣဒံယုတ်တံဣဒံအာယုတ်တံဒီအဝိဇ္ဇာတိတဝါယတပတ္တစီဥပါဒါနဥပါဒါနတဝတိနာယံကိဉ္စီဘောင်တတိတဝါယံကိဉ္စီကံကရောတိယေဝါဆိုပြီးပါဠိနဲ့ပြောဘာလို့လဲဆိုတဲ့အခါကျတော့ဩမလကောဝိယဟိပုရုဇေနောပုထုဇဉ်ကြီးဆိုတာဩမလကောဝိယ လူယူတွေကဲ့သို့ပဲဘာတွေကဲ့သို့ပုထုဇဉ်ဆိုတာလူယူလိုပါပဲဖေဟာယူတွေလိုပဲပုထုအဲ့တော့ယူတွေလိုပဲဖြစ်တဲ့အတွက်ဘာဖြစ်တော့ဒေါ်ဣဒံယုတ်တံဣဒံအာယုတံဒီအောက်ဝိစာတဲ့တော်တော်တို့ပုထုဇဉ်ဒီအယုကဲ့သို့သောပုထုဇဉ်လူသားတရားမဲ့လူသားရောက်ကဘာဖြစ်တော့အဲ့လိုပုထုဇဉ်ဘဝဆိုလို့ရှိရင်ဣဒံယုတ်တံဣဒံအိမှုဒီမှာယုတ်တံတင်းတဲ့ ဧတံဤအမှုတိကအာယုတံမသိညတ်ဘူးဧတိတောအဝိဇ္ဇာတေတောဝါစီစိတ်မူ၍ဒါကတော့လုပ်တင်နေဒါကတော့ဖြစ်တင်နေဒါကတော့သိနေဒါကတော့မသိဘူးအဲ့လိုမျိုးမစီစဉ်တဲ့နဲ့ဘာလို့တော့ယတာကတည်းစီဥပါဒနာဝေဒနာအကျဉ်းမမရောဓမ္မဘာသောဥပါဒံရဲ့သံဃာတိမမူပါဒံတေဥပါဒံတိနပတ္တာအတဝဥပါဒံဆိုတဲ့ ဒေယနာကရတဘာဝတဲ့ဥပဒံရဲ့အစွမ်းအပြင်နဲ့ယံကိစီအနာကရတဘာဝတော့ဘဝကိုဘဝတစ်ခုခုဘာရလို့တတ်တတ်ချက်မရှိတဲ့ဘဝတစ်ခုအဲဒီဘဝတစ်ခုကိုဗတ္တိသမတောက်တော့ပြီးယံကိစီအနာကရတဘာဝတော့ကံကံကံကံကိုကရုတိရေဝပြည့်ရတဲ့ဒါဒီအဲဘုရုဇင်ဘဝလေးကိုပုံပေါ်ပြဘုရုဇင်ဆိုတာယူလိုပဲ ဒါဒါကတော့သိဒီအမှုကတော့သိဒီအမှုကတော့မသိဆိုတော့မရှိသေးဘူးဒါကြီးတွေမရှိသေးမရှိဖြစ်ပါမရှိစစ်ဖြစ်ပါဘူးခင်ဗျာအများစုနော်ဒီလိုအများစုအများစုဒီလိုတွေပေါ်မှာဒါအယူကဲ့သို့ယူနေတဲ့အမှုမပြုတဲ့အမှုမရှိသေးတော့မရှိသေးတဲ့အတွက်ကြောင့်ဘာဖြစ်လဲခုနယတကဲ့သို့ယတယတကတ္တစီဥပါဒနာတော သေနာဥပဒါကလည်းမှာကာမပါရရှိရှိမယ်ဒိဋ္ဌိပါရရှိရှိမယ်သီလကလူပါရရှိရှိမယ်အတ္တဝါလူပါရရှိရှိမယ်ဒါလိုဥပဒါကိမျိုးတစ်မျိုးမျိုးမစီရတော့ဥပဒါလေးမျိုးတစ်မျိုးမျိုးနဲ့ပါဖြစ်တော့အဲ့ဒါဘဝတစ်ခုကိုတောင်းတာဘဝတစ်ခုကိုတောင်းတာဘဝတစ်ခုကိုတောင်းတာပြီးတော့အမမရဓမ္မမှာတော့ကံတစ်ခုကိုယူလိုက်သူတရားမှုလည်းဖြစ်ခြင်းဖြစ်သူတရားမှုလည်းဖြစ်ခြင်းဖြစ် ဒါကိုပြုတ်တတ်တဲ့သဘောပဲအဲ့လိုပြုတ်တတ်တဲ့သဘောကိုကြောင့်မလို့ကဥပါဒနာပြည့်စရာဘောလို့ပြောတာအဲ့တော့ဒီနေရာမှာတကယ်ကြီးတယ်ကောဒီဥပါဒနာကဘဝကိုဖြစ်စေတယ်ဥပါဒနာကဘဝကိုဖြစ်စေတယ်ပဋ္ဌနာပဲသူကတောင်းတလိုက်အဲ့တော့ဦးဇင်းတို့တောင်းတတယ်တောင်းတလိုက်တဲ့အတွက်တော့ဘဝကိုဖြစ်စေဒီနေရာလေးမှာရက်ပြီးတော့ဒါကြီးတွေဦးဇင်းတို့ကြည့်တခါလေးမှာ ဦးဇင်းတို့ပြောတာရှိကိုဘဝဒီကိုဒီတာနေကိုဘဝရဲ့ဖန်တီးရှင်ပါတယ်လို့ကိုဘဝဟာကိုဒါလည်းဖန်တီးရှင်ဖြစ်ပါတယ်ဗျာဟုတ်ပြီကိုဒါနေကိုဘဝရဲ့ဖန်တီးရှင်အဲ့တော့ဂရိမောဦးဇင်းတို့ငယ်ရတဲ့သူတွေဆိုတခါကြီးတွေကမှဒီကုလိုဘုံကြီးတွေကအဲ့ဒီရလာပြီးနေရည်တွေရလာတဲ့အခါ ဘဝအတွေ့အကြုံတွေမိမိတို့ရဲ့တခါလေဆန္ဒသမီးတွေသူတော်အောင်လေးတပည့်တပန်းတွေသူတို့ဘဝအနာကသူတို့ရွေးချယ်မှန်အောင်ဒါကိုကလမ်းညွှန်ပြတယ်အဲ့လိုလမ်းညွှန်ပြတဲ့အပိုင်းဟုတ်လားဘာမှလဲသူတို့ရဲ့ရွေးချယ်ဟုတ်လားဘာဖြစ်ချင်လဲဒါခေတ်စကားလုံးနဲ့တူတယ်ကိုဘာဖြစ်ချင်လဲကိုအရင်သိအောင်သူးသားရတယ်ဒါလို့မိမိတို့ရဲ့ generation တွေကိုဒါကိုနားလည်ဖို့နားလည်အောင်ဒါပြောကြရအောင်ကိုဘာဖြစ်ချင်တယ်အဲဖြစ်ချင်တယ်ဆိုတော့ဘာဖြစ်ချင်တယ်ဆိုတော့အဲဖြစ်ချင်တာဒီဖြစ်ချင်တဲ့ဆန္ဒအဲဆန္ဒကလည်းဒီဒီမှာဒီအင်မတန်အောင်အောင်ဘဝတစ်ခုဒီပြစ္ဆုတ်ဘဝလေးတွေကြည့်အဲလိုငယ်ရွယ်တဲ့ဘဝသူတို့ရဲ့ ဘာဖြစ်ချင်တာလဲဆိုတဲ့အပေါ်မူတည်ပြီးတော့သူတို့ရဲ့ဘဝတွေဒီမိုင်းတွေဒီမိုင်းတွေအဲ့သူတို့ရွေးချယ်မှုပေါ်မူတည်ပြီးတော့ပြောင်းလဲမသွားနိုင်ဘူးလားပြောင်းလဲသွားနိုင်ပါတယ်ခင်ဗျာမှန်ပါပါအဲ့တော့ကြောင့်မလို့လည်းဒီပဋ္ဌာန်းဒေသနာတော့အတက်ပြီးကြည့်လို့ရှိရင်သံဃာဝတ္တကေနာမနာတိတိဒါဆန္ဒရှိမပြီးကြီးတဲ့အလုပ်ဆိုတာမရှိဘူးအဲ့တော့ကိုယ်တော်တကယ်ဆန္ဒရှိပါ ငါဘဝမှာဒီလားဘာဖြစ်ချင်တာလို့အဲ့ဖြစ်ချင်တဲ့တတ်မှတ်ချက်တစ်ခုထားပြီးအဲ့ဘဝကိုတကယ်တောင်းတာတောင်းတာပြီးအဲ့အခြေအနေရောက်တကယ်ကြိုးစားရင်ဒါဖြစ်တယ်ဆိုတဲ့သဘောအဲ့တော့ဒီနေရာမှာဥပါဒဏ်ဆိုတာဘာလို့ဒီမှာငယ်ရွယ်တဲ့ကလေးတစ်ခုကိုဦးဇင်းတို့ကသူ့ဖြစ်ချင်တာလေးကို အမြဲတမ်းမလုပ်ပေးနေရတော့သူထက်ခါထက်ခါပေါ့တကယ်ပြောရင်ဥပါဒဏ်ကြည့်အောင်လုပ်ပေးနေတာဘာဖြစ်အောင်လုပ်ပေးနေရလဲ ဥပါဒံဖြစ်အောင်လုပ်ပေးနေရတာပါဗျာ။ဆိုလိုကသူကဆိုရမှာသူကြောင်ဖြစ်ချင်တာ။အဲသူကအင်ဂျင်နီယာဖြစ်ချင်တာ။အဲဖြစ်ချင်တာကိုသူ့ကိုဒါကြောင့်လို့ဆိုတော့နောက်ပိုင်းမှာဆိုပြီးစာလေးတွေပြုစာလေးဖတ်ရ။ဒီကလေးတယောက်ကိုသူတိကျစာကစာပြီးသူဖြစ်ချင်တဲ့အတိုင်းအတာကိုကြည့်။သူတကယ်ဖြစ်ချင်တဲ့အားကိုအမြဲတမ်း အာဒီမှာလည်းတတိကိုတကြီးနဲ့ချင်းသူကောင်းလေးကိုအမြဲတမ်းရအောင်ဒီကြောင်းလေးပြုတ်ပြီးတော့ဗာဖြစ်လာတကြီးပြင်းအဲ့ပုံမှာဘာလဲဥပါဒဖြစ်ဗာဖြစ်လာတဖြည်းဖြည်းနဲ့ဥပါဒံဖြစ်လာတာပါဗျာဥပါဒံဖြစ်လာဥပါဒံဖြစ်လာတဲ့အခါကျတော့အဲအဲ့အတွေ့အကြုံဒီဥပါဒနာပြည့်စုံအောင်ဘောမှာကမ္မဘောပါဒုတာကမ္မဘောဒုတာကံနေဒုတာဒုတာနဲ့ခါကျတော့အဖြစ်ဖြစ်တဲ့အတိုင်းကရှိပြီးဒါသစ္စုပ္ပန်ဟာဘယ်လိုနားလည်လွယ်အောင်ကြည့် ပဲဒီလိုနားလည်လို့ရတယ်။အဲတော့ကျွန်တော်ဒီလိုစိတ်ဆွဲလန်းမှုပေါ့နော်။စိတ်ဆွဲလန်းမှု။အဲတော့ကျွန်တော်ဘာလို့ရှင်များလို့လဲဘုန်းကြီးဘောဆွဲလန်းလို့ဘုန်းကြီးပြထားတာ။ဒါလည်းဥစဉ်လို့ဟိုဒါဟုတ်တယ်လို့ပြောရမှာလေ။ဒီဘုန်းကြီးဘောကိုအစိတ်ကငင်းငင်းလေးကဘုန်းကြီးဉာဏ်ဓမ္မလို့လည်းအနိစ္စတွေအနေတာလေဒီဘုန်းကြီးဘောကဘုန်းကြီးဘောကဆိုတော့စိတ်ကအယောင်များလာတော့ဘာဖြစ်လာတော့ အဲ့ဘက်ကိုရောက်လာဒါကြီးရေကိုရေကိုဆောင်းနေအာအင်ဂျင်နီယာတွေတို့တူပဲမိမိစိတ်ကဒီအပေါ်မှာအယောင်များလာလို့ရှိအဲ့အခြေအနေကိုပြသွားတော့ကိုယ်ပိုင်ရောက်သွားတာဒါဆွဲလန်းမှုတွန်းတော့ဒါကတော့ဟိုတကယ်ဒီပြိဿသုံးပတ်ယူဘက်ကတော့သူ့ရဲ့အများကြီးကိုပို့ပြီးတော့နည်းနည်းလာနည်းနည်းလာသူ့ရဲ့အများကြီးပို့ပြီးတော့နည်းနည်းလေးဆိုတဲ့ဘိုင်းမှာဘဝအကြောင်းလေးတွေကိုပြန်ပြောကြတယ် ဟောအကြောင်းလေးတွေကိုပြန်ပြောတယ်တစ်ခါလေမှာတတ်တော်ဝင်အဲ့ကုနာစန္ဒဆိုတဲ့စူတောင်းမှုပတ္ထနာကြီးဒါရှိလာတဲ့အခါဒီသူတို့ရဲ့စူတောင်းမှုတနည်းအားဖြင့်သူတို့ရဲ့ကုနာဖြစ်ခြင်းပါဘူးဖြစ်ခြင်းနဲ့ဘာဖြစ်ခြင်းလဲဆိုအဲ့ပုံမူတည်ပြီးတော့ဘာဖြစ်တော်လဲဆိုတော့အဲ့ပုံကိုရေပေါ့အကြောင်းပါလားဒါကြောင့်လည်းဒီမှာသူကဘာထပ်ပြောတာလို့ဆိုတဲ့ကတတ်တော်ဝင်ဟာတဲ့ အဲ့လိုမျိုးပေါ့ဥပဒဏ်၅ပါးကြောင့်သူကဒီကံတွေကိုထူထောင်တယ်အကံတွေကိုထူထောင်လိုက်တယ်အဲ့တော့ဆိုကြပါစို့ပုဂ္ဂိုလ်တစ်ခုတယောက်ကသူကဒီသူတော်ကောင်းတရားကိုနာကြားရတစ်ဖက်ကသူတော်ကောင်းတရားကိုမနာကြားရတနည်းအားဖြင့်သူတော်ကောင်းတရားကိုမနာကြားရမသူတော်တရားကိုနာကြားရသူတော်ကောင်းတရားမဟုတ်တဲ့တရားတွေကိုနာကြားရအဲ့လိုသူတော်ကောင်းတရားမဟုတ်တဲ့အတ္တဓမ္မသဝ အတ္တဓမ္မဒီလိုကောင်းမှုတဲ့တရားတွေကိုနာကြရတယ်အဲနာကြတဲ့အခါကျတော့ဥမာပြောတော့ဒီစာလေးကလည်းပြောတာဝင်စီတော်ဝင်စီတော်လှည့်ကြခံတာအဲတော့သူတော်ကောင်းမှုတဲ့တရားတွေကိုနာတော့နာတော့ပြီးတော့လှည့်စားခံရတဲ့အခါကိစ္စမရှိဘူးအဲ့ဒီလှည့်စားတာကဘာဖြစ်လဲလှည့်စားခံရတဲ့အခါအဲ့ဒီသူတော်တရားတွေတရားတွေသူတော်ကောင်းတရားဟုတ်ပါဘူးနာကြနာကြနာကြတော့များများလာတဲ့အခါမှာသူလည်းဘာဖြစ်လဲလို့ဩဒီကံနဲ့ ဒီလိုအခြေအနေကိုရောက်နိုင်တယ်ဒါလိုသူကနားလည်တော့ဒီလိုကံမျိုးကိုထူထောင်ရင်ဒီလိုအခြေအနေကိုနားလည်ဒါပေမဲ့သူအတ္တဓမ္မတော်ဝနာဖြစ်တဲ့တော့မာမာရွေးနားထောင်ပြီးအဲ့လိုစိတ်ရည်စိတ်ထားဖြစ်သွားအဲ့တော့အဲ့လိုစိတ်ရည်စိတ်ထားဖြစ်သွားတဲ့အတွက်တော့ဖြစ်တော့အဲ့မှာကံကိုထူထောင်လူကံကရည်ရည်လို့ကြိုးပေးတယ်အဲ့တော့ဦးဇင်းတို့ဘာဥပမာနေဒီနေရာမှာနားလည်နေတယ်ဟိုးပုဂ္ဂုလဝတိတုံးပါဦးဇင်းတို့ပုံနာအိန္ဒိယ သူတို့ဆိုလို့ရှိရင်ဒါသူတို့နားလည်ခဲ့တာဥမာဒီအကျင့်ကိုကြည့်ရင်နွားကျင့်ကိုကြည့်ရင်အဲသူကခွေးကျင့်ကိုကြည့်ရင်အဲဒီလိုကောင်းတဲ့ပုံပေါ်ပါပေါ့နော်အဲဒီလောက်ကြည့်ပြီးတော့မျောမှန်းတယ်အဲ့လိုမျောမှန်းပြီးတော့ဒါကအတ္တဓမ္မတဝနာကိုသူတို့နားကြားခဲ့တာဒါအဲ့လိုနားကြားခဲ့ပြန်ဒီကံကိုသူကပြုစုလို့အဲ့လိုအဲ့မှာတော့သူကဘာလဲဆိုတိရပတ္တပရမမှာလည်းကျုံမှန်းတာဒါမှန်မှန်အကျင့်ပေါ်မှာဒါမှားရင်ပေါက်တယ် ဆွဲလန်းပြီးတော့ကျင့်ကျင့်တဲ့အတွက်ကြောင့်ပုဂံကဘာလဲတေနကမေနာသတ်ပြီးတော့ပုဂံကရင့်ကျက်လို့အကျိုးပေးပြီဟုတ်လားတကားလည်းအပေလေးပုံလည်းကြာနေအနောက်ကအဲ့ပလေးပုံတဲမှာဘုရားပြောတယ်ဥမာနောအကျင့်ကျင့်တဲ့ပုဂ္ဂိုလ်ကပုဂံကရင့်ကျက်လို့အကျိုးပေးအဲ့နောဟောရအောင်ဝိမောကိုအဲဒါလည်းကိုယ်ကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ကလည်းပြေဘောရောက်မှာအဲ့ဒါဘာလဲဆိုတော့ဒါကတော့အတ္တဓမ္မတော်နာအာသူတော်ကောင်းတရားမဟုတ်တာကိုကြားနာရတဲ့အခါမှာအဲ့လိုဖြစ်တယ် အာတစ်ဖက်ကကြတော့ဘာလဲတော့သူတော်ကောင်းတရားကိုနာကြရသူတော်ကောင်းတရားကိုနာကြတဲ့အခါအဲသူတော်ကောင်းတရားကိုနာကြပြီးတော့သူတော်ကအတ္တဓမ္မတဝနာမှာမသူတော်တရားကိုနာကြပြီးလို့အချိန်နဲ့မှားနိုင်တယ်တစ်ဖက်ကမကောင်းတဲ့လူရဲ့လူတွေပြုမကောင်းတဲ့လူရဲ့လူတွေကိုပြုမယ်မှာသူ့တဲ့တဲ့ချင်းတို့ကပိုးနေပြီးတော့လူကံလူတွေဒါကံကဘာကိုလုံးယူနိုင်တယ်လုံးယူနိုင်တယ်လူကံတွေကရင့်ကျက်လို့အကျိုးပေးပြီဆိုရင်အဲ့ဒါဒါပဲလေးပုံကိုသွားကြတော့ ဘယ်လေးဘုံကိုကြာတော့အဲ့ဘယ်လေးဘုံကိုလည်းသိတန်ကြီးကိုဖြစ်စေတတ်တဲ့ကမ္မတာကမ္မဘော။ဒါကြောင့်လို့ရှိကဥပါဒကိုအကြောင်းပြုပြီးတော့နောက်တစ်ခါအဲ့ကမ္မပိနိဗ္ဗာန်ခန္ဓာဥပပတ္တိဟောအဲ့ဒီကံကဖြစ်စေတတ်တဲ့ဒီခန္ဓာကလည်းဥမာဘယ်လေးဘုံလည်းဘယ်လေးဘုံမှာတိတ်ဆံတိတ်ဆံခန္ဓာပေါ့။အဲ့ငရေသားလည်းငရေသားလည်းခန္ဓာ။အဲ့ဒီခန္ဓာကလည်းဒါဥပပတ္တိဟောတယ်လို့နားလည်ရ။နောက်ဒီဘက်မှာ သူတော်ကောင်းတရားတွေကိုနာကြရသူတော်ကောင်းတရားတွေကိုနာကြပြီးတဲ့အခါကျတော့ဒေမိနာကမေနာကာမတလွေဇံတိဒေမိနာကမေနာကာမတပိဇတိတိဟောဒေမိနာကမေနာဤကမေကာမကာမလူမိနာပိဇံတိပြည့်စုံကြလိမ့်မယ်ဟောဒီလိုကံတွေကိုသူတွေကောင်းကံတွေကိုအမှန်စကြပါလို့ဆိုတဲ့တော့အာဒါနပြုတွေအတိလဆောက်ပြီးဒါဆိုရင်ဉာဏ်သာဉာဏ်သာဖြစ်နိုင်တယ်ဟောအဲ့လိုမျိုးက အဲ့တော့ဒီလူချမ်းသာဘောကမချမ်းသာဘောဒီကောင်လုံးရဲ့ပြည့်လို့လူချမ်းသာဘောမချမ်းသာဘောဟိုကဟိုဒီကံကြောင့်ရမယ်ကိုနားလေနားလေပြီးတော့အဲ့ဒီကံကိုပြုစုခဲ့ရင်တဲ့ဒါပြောဘာကံဖြစ်လဲဆိုတော့သူစရိတာကောင်းတဲ့ကံဖြစ်မှာပေါ့ဘာကံဖြစ်လဲကောင်းတဲ့သူစရိတာကံဖြစ်ပါတယ်ဗျာသူစရိတာကံအားလုံးဆိုတော့သူတော်ကောင်းတရားကိုနားကြထားရဘာကိုနားကြထားရလို့ သူတော်ကောင်းတရားတွေကိုနာကြားရလို့ပါဗျာဒါသူတော်ကောင်းတရားတွေကိုနာကြားတဲ့အခါမှာဒီကံနဲ့ဒီလိုဘောကဒီလိုပြည့်စုံတဲ့ကာမတွေပြည့်စုံကာမဂုဏ်တွေပြည့်စုံတဲ့ဘောကိုတောင်းနိုင်တယ်သူတည်းတရားတွေဒါဖြစ်ကြည့်သူတည်းတရားတွေကိုဖြစ်ကြည့်တဲ့အတွက်ကြောင့်ဒုက္ခကရည်ရက်လို့ယူပေးတဲ့အခုနပြောတဲ့မိမိတို့လိုချင်တဲ့ဘဝတွေကိုရတယ်အဲ့တော့ဒီမှာကြည့်ကြည့်ဒီငယ်ငယ်ကာမတရားကကာမှုပါတယ်အဲဒီရတော့ဆိုလို့ထင်ရှားလာတာကာမှုပါတယ် စားပါတော်တော်ကျန်တဲ့ဒီဥပါဒဏ်တွေရဲ့နေမျိုးမျိုးနဲ့ပြောဖြစ်နိုင်လို့ရှိပါတယ်အဲ့တော့ဒီနေရာမှာဒီကာမဘဝကာမဘဝကာမကာမှုပါဒံကာမှုပါဒံကြောင့်ဘာဖြစ်မလို့ကံတွေကိုထူထောင်အဲ့တော့ကကာမဘဝဖြစ်အပြီးတဲ့အခါကျတော့ထိုကံတွေကနေပြီးတော့ဖြစ်စေအပ်တဲ့ခန္ဓာလဲကြပေါ့ဒါကိုဥပပတ္တိဘဝလို့ဘယ်လိုခေါ်တာဥပပတ္တိဘဝလို့ခေါ်တယ်။အဲတော့ဦးဇင်းတို့ဒီနေရာလေးမှာ ရက်ပြီးတော့အဲ့ဒီဥပါဒံဒီအင်မတန်မှပဲဒါဟိုအရေးကြီးတယ်အရေးကြီးတယ်ဘဝတွေရဲ့အဆုံးအဖြတ်ဖြစ်တယ်ဆိုတာကိုဒါနားလည်ဖို့လိုတာနားလည်ဖို့လိုတော့ဆိုတော့ဒကာကြီးတွေဒကာမကြီးတွေဒါဟိုရှားဘူးဝိဒဘဝအကြဘူးဝိဒဝိထုတွေပဲဟိုမင်းကတတိကြီးတို့မိသားစုဒါကောင်းမှုတွေပြု တရေကြီးရဲ့တရေကြီးကြော်ရဲ့သားရဲ့ရွှေမရဲ့ကျွန်ရဲ့ပေါ့ဒီ၅ယောက်မကောင်းမှုတွေပြုအဲတရေကြီးကလည်းသူကပြုပြီးတဲ့အခါဒီလိုပဲတတိပြပါလို့ဆူတောင်းတာပြုတာတော့ဒကာကြီးဒကာမကြီးနော်သူစရိုက်လို့ခေါ်တဲ့ကောင်းကံကိုပြုတာဘာကိုပြုတာသူသူစရိုက်ဆိုတဲ့ကောင်းကံကို ပြုတာပါဗျာကောင်းကံကိုပြုတာဒါပေမဲ့ဒါကြောင့်မလို့ဒကာလေးမှာပုထုဇဉ်ကဘဝကြီး ပုံမှန်တကောဝိယအယူနဲ့တကယ်တော့ဒါပြောလို့ခဲရည်တွေကတရားစဉ်းစားတရားလေးစဉ်းစားရင်တရားလေးယုံလုံးပေါ်ယုံလုံးပေါ်တယ်ဆိုတာကဒီတထေးကြီးကတထေးဘဝကိုတောင်းတကောင်းမှုတစ်ခုပြုပြီးတော့ဒါဒကာကြီးဒကာမကြီးတွေဒါဟိုရိုးရိုးလေးပြောမယ်ဆိုရင်သမယိုးကြတယ်ဒကာကြီးဒကာမကြီးမှာစကြဝဠာမိမိတို့ လူချမ်းသာဘဝတောင်းတာဒါအကြီးပုံရပြောလို့ရအော်နောက်တကတတိကတော်ကြီးကလည်းပဲဒါတတိကတော်ကြီးဘဝကိုတောင်းတာကောင်းမှုကိုပြုအန္တလောတုကလည်းတတိသားဖြစ်တဲ့သူကလည်းတတိသားဘဝကိုတောင်းတာကောင်းမှုကိုပြုတတိသားရဲ့ကတော်လောတုကလည်းတတိသားရဲ့ကတော်ဘဝကိုတောင်းတာကောင်းမှုပြုတဲ့ကတတိသားရဲ့ကတော်ဘဝကိုတောင်းတာအဲ့ဒီတော့ဘာမှပြောစရာမလိုဒါပေမဲ့စဉ်းစားကြည့်ခုနအဲ့ဒီမှာရှိတဲ့ဂျုံဘဝ ကျွန်တော်လည်းလူကောင်းမှုပြုတာပဲလူလူသူလည်းပဲတတိဘဝတောင်းတာတကယ်ကြီးဒီလိုကြီးမရနိုင်ရနိုင်မှာပါဗျာဒါပေမဲ့သူဘယ်ဘဝကိုတောင်းတာကျွန်ဘဝကိုပဲတောင်းတမှာပါဘဝကိုပဲပြန်ပြီးတော့တောင်းတာဒီတော့ဦးဇင်းတို့ဒီနေရာလေးမှာရက်ကြည့်တခါလေးလူတွေကဒီစန္ဒကိုတနည်းအားဖြင့်ကဖြစ်ချင်တာဖြစ်ချင်တာကတကယ်ကြီးဒီမှာ intense ကြည့်တခါလေးမှာ ဟိုမင်းပြွန်မောကလို့ဆိုတာကိုမင်းပြွန်မောကလူတင်လားလို့မေးအခုတခါရေးရေးတခါရေးအဲ့လိုတော့ကဘသူကဂျုံဖြစ်ချင်မလဲဘယ်သူမှမဖြစ်ချင်ပါဗျာအဲ့မဲ့တကယ်ဂျုံမဖြစ်ချင်ဘူးလားဆိုတော့ဟုတ်လားစိတ်ထဲကနေပြီးတော့အဲ့ဒါကိုတာယာနေရတယ်ဖြစ်နိုင်တယ်အဲ့ဒီဘုံကကိုရရှိထားတဲ့ဘုံကကိုကိုကဂျုံမောကလို့ကိုကနားမလဲအဲ့မှာပဲကိုကပြန်ပြီးတော့ဗာဖြစ်နေတယ် ကျင်းတတ်တယ်အဲ့ဘဝမျိုးလေးပဲနေကြမှာလေကွာသူ့တဲ့ကောင်းတဲ့ဘဝလေးချစ်ကောင်းလည်းဖြစ်မယ်ဒါပေမဲ့အာဒီလိုလေးနေရတာကပို့ပြီးတော့ဟိုကိုကနှစ်သက်တာပေါ့နော်တတ္တဝါကနှစ်သက်တယ်ဒီလိုလေးပဲနေကြပါစို့ဒီလိုလေးပဲနေကြပါစို့အဲ့ဒါဘာဖြစ်မှန်းမသိဖြစ်သွားမှာလို့ဆိုတော့ကျုံဖြစ်မှန်းမသိကျုံဘဝကိုရောက်သွားတတ်တယ်ဒါပြောတာအခုဒီမှာကြည့်ကြည့်ပေါ့ဒီတတိကြီးကဒါကျုံလို့သူတကယ်တော့ကောင်းမှုပြုနေတာအတူတူပဲ၅ယောက်ကပြုနေအကောင်း အဲပြုတဲ့နေ့မှာသူဆူတောင်းပါလိုက်တာတတိပြရပါလို့ဤမရင်ကြရပါလို့ဤတို့တွားလဲဆူတောင်းပါတာဒါဆူတောင်းတဲ့ဟာဒါပေမဲ့သူလည်းဂျုံမောကကိုပဲပြန်ပြီးတော့ဆူတောင်းတယ်အဲ့တော့သူကဂျုံမောကဆူတောင်းလိုက်တယ်တော့ဒုက္ခကရည်ကျက်လို့ဆိုပြီးကိုလည်းပဲဒါဂျုံမဲ့လာပြရတယ်ဒီတော့ဒီလိုသဘောပေါ့အဲ့တော့ဦးဇင်းတို့ဥမဒန်ဒီရိုးရိုးဒီပစ္စုပန်ဘဝကိုပဲနားလည်လွယ်အောင်ကြည့်မယ် ငယ်ငယ်တဲ့တောင်ကြီးကမိမိတို့မှာဆွဲလန်းတစ်ခုရှိတယ်ငါတင်ကြောင်းမဖြစ်ခြင်းနဲ့ငါတင်အင်ဂျင်နီယာဖြစ်ခြင်းနဲ့ဆိုရဲအဆွဲလန်းတစ်ခုရှိခဲ့ရေပုံရရာဂိုင်းတော့အများစုကအဲ့ဘဝကိုရောက်သွားကြအထို့လိုပဲဦးဇင်းတို့ဒီဘဝမှာတခါကြီးဒီမှာကြီးအဲ့ဒါကိုယ်လေးကိုကိုကိုပြန်ပြီးတော့မလုပ်ရမယ်ဆိုတော့ဟိုစင်ကျင်ရကြကြစင်ကျင်ရမယ်ဆိုတော့ဥပမာဆိုကြပါစို့ဒီအနာဂတ် ဘောကလည်းမိမိတို့ကဒီဘောမှာတဏ္ဍာဖိကအဆုံးမတတ်နိုင်ဘူးဒီဘောနဲ့တဏ္ဍာဖိကအဆုံးမတတ်နိုင်ဘူးအနာဂတ်ဘောတစ်ခုခုကိုမိမိတို့ကမလုပ်ရမယ်ဆိုတော့ဟိုလက်ခံရအောင်အဲလက်ခံရအောင်မယ်ဆိုရင်တေချာတဲ့ဒကာကြီးတွေကမအဲအဝိဇ္ဇာတဏ္ဍာဥပါဒပါပဲနဲ့ဒီကံတွေကလည်းကျေသူမဒီကံတွေကလည်းကျေသူမပြုဘူးအဲ့ဒါကြတော့အဝိဇ္ဇာတဏ္ဍာဥပါဒဒီတစ်ခုခုကသူကဒီခြံရံမှာဦးဇင်းတို့ကိုပြုထားတဲ့ကံတွေဒီဘောပြုတဲ့ကံတွေဖြစ်ဖြစ်ဖြစ် အတိတ်ဘဝထိုတို့ကပြုခဲ့တဲ့ကံရဲ့ဖြစ်ဖြစ်ဖြစ်အထိုကံကအကျိုးပေးခွင့်တော့အဲ့တော့ဝိသဒနာဥပါဒံကတော့ရှိပြီးသားတော့အဲ့ဒါကိုကလည်းဥပါဒံဆိုတော့မကောင်းပါဘူးလေဆိုပြီးတော့ဥပါဒံမလိုချင်ပါဘူးဘယ်လိုတော့သွားလို့လို့မရရှိမှာပဲရှိနေတဲ့အတွက်ကြောင့်ဒီဥပါဒံရှိတဲ့ကောင်မှာဥပါဒံကြီးတူရင်တခါကြီးဒီကိုယ့်ရဲ့ဥပါဒံကအစင်တန်းမြင့်နေဖို့တော့မလိုဘူးလားအစင်တန်းမြင့်ဖို့လိုပါတယ်ဗျာဒါဦးဇင်းတို့ကြောင့်မလို့လူနေတော့ခြုံကြစိတ်နေတော့ ပုံပြဘာလဲလို့လူတွေတော့ခြုံကြစိတ်နေတော့ဘုံဖျားပါဗျာ။ဘာဆိုလဲတဘောကဘာကိုပြောတာလဲ။အဲ့တော့ဒီစကားပုံလေးဒီဒကာကြီးတွေကမှကြည့်ဒီအတိတ်ဘက်ကတော့ဒီဥပါဒံအကြောင်းကိုကောင်းကောင်းသဘောပေါက်နားလည်စေခြင်းတာ။ဥပါဒံရဲ့အကြောင်းကိုကောင်းကောင်းသဘောပေါက်နားလည်စေခြင်းတဲ့အတွက်ကြောင့်ဒီစကားပုံလေးတံပေါ်လာ။အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဒီဘောမှာတော့ကံလေးကအများကြီးပဲ။ကံလေးကအများကြီးတို့တော့ကိုကကိုယ့်ရဲ့ဥပါဒံက အဲရပါတယ်လေအဲဒီလောက်ကြီးပဲဟိုဥပါဒံဟိုအစွမ်းလန်းကြီးကြီးလို့လည်းမတော်ပါဘူးလေဆိုပြီးတော့ဘဝတကုတ်ကိုတတ်တန်မှတ်မှတ်နဲ့မိမိတို့ကဟိုပတ္ထနာပြုထားတာမျိုးမရှိဘူးဘဝတကုတ်ကိုတတ်တန်မှတ်မှတ်နဲ့ပတ္ထနာပြုထားတာမျိုးမရှိရင်တေးကြတဲ့ဒကာကြီးတွေမှာပုထုဇဉ်ဘဝနဲ့ပဲအဆုံးတတ်မယ်ဆိုရင်အဲ့ဒီအနာဂတ်ဘဝဟာဟိုတနေ့ကဦးဇင်းတို့ပြောခဲ့တယ်လို့ပဲမြဲပါမလားမမြဲနိုင်ပါဗျာတတိမမြဲနိုင် ပရိမမြင်နိုင်ဒါကြောင့်မလို့ဦးဇင်းတို့ဒါကိုထာဂရများကဒီလိုတရတိတသုဒ္ဓဇာကပညာဆိုတဲ့ဒီအကြောင်းတရား၅ပါးရှိနေပြီရှိနေတော့ညာလေပဋ္ဌနာဆိုတဲ့ဆူတောင်းမှု မရှိထိုပုဂ္ဂိုလ်ရဲ့ခရီးဟာလေအနိယတမမြဲဘူးမမြဲဘူးအဲတစ်ဖက်ကကဆုတော်ဆူတောင်းတယ်ပေါ့တရတိတသုဒ္ဓဇာကပညာဆိုတဲ့ဒီလိုအောင်တရားကမရှိဘူးဆိုရင်လည်းပဲဒါကတော့မမြင်နိုင်ဘူးအဲ့တော့ တဏ္ဍသေးတာသုရဇာကပညာဆိုတဲ့ဒုတိယကြီးကမိမိတို့ဘဝကိုဒီနေရာလေးရက်ကြည့်တတ်တာဆိုတဲ့သရာတရားကမရှိဘူးလားရှိပါတယ်ဒီကလေးပဲထိုက်တဲ့ကုကျင်တရားတွေဒီကကြီးဒီမိုက်ကြီးအနည်းဆုံးတော့၅ပါးတိကလောက်တော့ဟောရပြုခဲ့တယ်ရင်းအောင်ကြိုးစားပြီးတော့ဖြစ်ကျင်မနေဘူးလားကြိုးစားနေပါတယ်ဖေဟာကြိုးစားပြီးတော့ဖြစ်ကျင်နေတာလေတတ္တတိလာတုတ္တအကြံဉာဏ်ပုဒ္ဒရာတွေဆိုရဲဒါသူပြောနေကြမလို့ဒီကကြီးအခုတိုင်းမိမိတို့လည်းလေ့လာကြနာယူကြအခုလိုတရားပွဲတွေစီရင်ကျင်းပပြီးတော့ ခါလဲမိမိတို့ကိုယ်တိုင်နိုင်ကြဆိုတာဒါကတုတ္တဟောတုတ္တလည်းစူဆောင်းနေတာပဲတုတ္တလည်းပဲရှာဖွေနေတာလတ္တတိတတုတ္တစာကဟောစွန်ကျက်ပိကမှုဆိုလဲဒါဥစဉ်တို့သူပြောစရာမလိုဘူးလေအဲလဲကျွန်တော်တကကြီးတကမကြီးခုနပြောတဲ့အာစွမ်းတင်ငန်းကြောင်းစီလူမှုကြတဲ့သူတွေယူတယ်အစွမ်းတနတ်တူမယ်အာသင်္ကန်းလည်းဆုံးတူမယ်အာစသည်ရပြီဒါမျိုးဒါတူမှုကြတော့တတတိတတုတ္တစာကပညာပညာဆိုတော့လေခုန ကြိုးစားပြီးတော့မိမိတို့ကိုယ်ကစိတ်ကူးပြီးတော့ရှာဖွေနေကြတာထိုက်တဲ့နဲ့ဒါဉာဏ်ပညာတော့မိမိတို့မှာရှိပြီးသားတကယ်တော့ဉာဏ်ပညာမရှိရင်ဒီကကြီးတွေကမိုက်ကြီးဒီလိုအလုပ်မျိုးတွေကိုလုပ်နိုင်ပါမလားမလုပ်နိုင်ပါဖေဟာမလုပ်နိုင်အဲ့တော့ခြုံကြည့်လိုက်လို့ရှိရင်မိမိတို့မှာအရင်ကြီးအားကောင်းနေအာမကောင်းဒီလောက်ပဲกว่าမယ်သို့တော့ဒီတဏ္ဍာတိရသုဒ္ဓဆာကပညာဆိုရဲဒီသူတော်ကောင်းတရားတွေကတော့ဗာမိမိတို့မှာ ရှိတန်တယ်လို့ရှိပြီးသားပဲအဲ့တော့အဲ့တော့ဘာပြောချင်တာလဲလို့ဦးဇင်းတို့ကပြောတာဆိုတော့ပဋ္ဌနာဆိုတဲ့စုတောင်းမှုတွေလည်းပါတယ်ဘာလဲပါတယ်ပဋ္ဌနာဆိုတဲ့စုတောင်းမှုတွေပါပါမှာဗျာသို့တော့ဒါကဟိုဒီဘဝဒီခန္ဓာမှာသာသနာကြီးကိုအဆုံးသတ်မဲ့သူတော်ကောင်းတွေအတွက်ပြောတာတော့မဟုတ်ဘူးဒီဘဝဒီခန္ဓာမှာသာသနာကြီးကိုအဆုံးသတ်ခြင်းတဲ့ပုဂ္ဂိုလ်ကတော့ဒီဘဝဒီခန္ဓာမှာပဲတခါလေအပြတ်ဒါအားထုတ်လို့ရတယ် အဲတွတ်တော်ကပုရုသေဘဝနဲ့အဆုံးတမ်းပဲဂရိကလည်းမမြည်ဘူးပြေဝေးကျဲပြီးတော့ကြာသွားအဲ့ဒါဆိုရင်ဒါမိမိတို့မှာဘဝတစ်ခုခုအခြေအနေတစ်ခုခုကိုတတ်တတ်မှန်မှန်နဲ့ဒါဥတည်ပြီးတော့ဒီတတ္တဒေတာသုတ္တသာကဆိုတဲ့သူတော်ကောင်းတရားတွေကိုချစ်ချင်းနေခဲ့ရင်တော့ထိုကံတွေကရည်ကြက်လို့အကျိုးပေးဒီဘဝနောက်ဆုံးအဆုံးတတ်ရတဲ့အချိန်မှာဒါမိမိတို့လူချင်းတဲ့ပုံဘဝမျိုးကိုရနိုင်တယ်ဒါဘယ်ကပြလာလဲဒီဥပါဒနာပစ္စည်းကဘောကပြဘာကြောင့်လဲဆိုတော့ဦးဇင်းတို့ ဒီမှာဟိုတာရကဝိတုလေးနဲ့ပတ်သက်လို့ဦးဇင်းယောဂီတယောက်ရဲ့အကြောင်းကိုဒီမှာနည်းနည်းလေးထည့်ပြောချက်အဲ့တော့ဒီဥပါဒနာပစ္စယဘောပေါ့နော်ဥပါဒနာပစ္စယဘောဥပါဒနာပစ္စယဘောဒီဒီကဆွဲလမ်းမှုပေါ့ဆွဲလမ်းမှုဆိုတဲ့ဥပါဒနာဘောဝဖြစ်တယ်ဆိုတဲ့အပိုင်းလေးကျွန်တော်တိတ်ဘဝတစ်ခုမှာယောဂီတယောက် ဘာဖြစ်နေတော့ဆိုတော့ဒီတောရက်တောဒေတာအနည်းဆုံးနေပြတောရက်တောဒေတာမကောင်းမှုဒုစရိုက်တွေကိုဟာတော်တော်များများပြုမကောင်းမှုဒုစရိုက်တွေကိုတော်တော်များများပြုပြုလိုက်တဲ့အခါကျတော့နောက်ဆုံးဘလောက်တောင်ဒီမကောင်းမှုဒုစရိုက်တွေကနားလဲရက်တဲ့ရော်တဲ့ကိုနေလောက်တဲ့အထီကို မရှိတော့ရက်တဲ့ရော်တဲ့ကလည်းဘယ်သူမှလက်မခံနိုင်ဘူးဒါကလည်းတွေ့ရင်တွေ့တဲ့နေရာမှာ အင်္ဂုလိမဟာကြီးတို့မျိုးပေါ့တွေ့ရတွေ့ရနေရာမှာတခါတည်းအာဟိုတုတ်တင်ရှင်းလင်းလို့ပို့တော့ပြီတခါတည်းဖြစ်လာတော့ရော်ရဲရဲလည်းမနေတော်တယ်မှာပုံမှာဝက်ခါတယ်ဘလုံးနဲ့နေရဘာဖြစ်လို့လဲသူ့ရဲ့ဒုစရိုက်မှုတွေကြောင့်အဲ့ဒါကတော့ဘေးကနေတွန်းပို့တာမဟုတ်သူကိုယ်တိုင်ကဒီဒုစရိုက်မှုတွေကိုပြုလာတော့ဒုစရိုက်မှုတွေအားကောင်းလာတဲ့အခါမှာဒါရောစုရောသားတွေကစပြီးဒေသူနေသားတွေကလက်မခံအဆင့်ကိုရောက်လာရောက်လာတော့အဲ့လိုတော်တဲ့တောင်းထဲမှာဒီလိုပဲပုံဝပြီးတော့ဒီလိုနေလိုက်တာ နေလိုက်ခြင်းနဲ့ပါလေဒါပေမဲ့သူ့မှာဒီခုနပေါ့ကောင်းတာလို့ရင်ကောင်းကျိုးတွေရတယ်ဆိုတဲ့အတိမျိုးတွေတော့ရှိပြီလားကောင်းတာလို့ရင်ကောင်းကျိုးတွေရတယ်ဆိုတဲ့အတိလေးကလည်းရှိအဲ့ချိန်မှာဒီယဟန်တန်မာတွေကိုအဆုံးခံကြွယဟန်တန်မာတွေအဆုံးခံကြွတယ်ဒီရွာလေးကိုအဆုံးခံကြွသူကခုနရွာစုံမှာကလည်းပုံမှန်ဘောကံနေနေသူအဲ့ဒီ သူသူနေတဲ့နေရာဝန်းကျင်တော့ကနေဖြတ်ပြီးတော့လဲကိုဒါသံဃာတော်ကြီးဖျားမှုရှိတဲ့သံဃာတော်ကြီးတို့လေဟိုသံဃာတော်ကြီးပေါ့နော်ဖျားမှုရှိတဲ့သံဃာတော်ကြီးလည်းဖြစ်ချင်းဖြစ်မယ်သို့မဟုတ်တာမန်ပေါ့အဲသံဃာတော်ကြီးတည်ရတဲ့ရော်လေးကိုဆုံးနေကြွားကျွမ်းလာတဲ့အခါကျတော့အဲ့ဒီမှာသူကခုနတနေရာကနေပုံမှုွက်ပြီးတော့ဒီလိုနေရာရင်းနဲ့အဲ့တန်ခါကြီးမြင်လိုက်တဲ့အခါတကယ်ကြည်ညိုစိတ်ဖြစ်သွား အာဒါကလည်းဒီညိုတဲ့စိတ်ပေါ့စိတ်ကိုငြင်းငြမ်းသွားတယ်ဘဝမှာတံဝေကတွေလည်းခုနရတဲ့ရောတဲ့မနေတိုင်းလူဖြစ်တဲ့အခါတံဝေကတွေလည်းရနေပုံရတော့အဲ့ဒီတန်ခါတန်းကြီးကိုမြင်လိုက်တဲ့အခါဒါကလည်းလက်ဟုတ်ချီမိုးပြီးတော့ဒါလည်းရိုးရိုးသေးသေးနဲ့ဒါပေမဲ့ခဝေးဝေးကနေပြီးတော့ခုနတော်ထဲမှာပုံစံနေရတော့ခဝေးဝေးကနေရိုးရိုးသေးနဲ့ဖူးနေပြီးဒီလိုနေလိုက်အဲ့လိုနေပြီးရဲ့အခါဒါကဘဝတစ်ခုမှာသူ့ကိုပုံမှန်ရရကောင်းတဲ့ကံလေးတစ်ခုပဲအဲ့ကံလေးကိုပြုလိုက် ဒါပေမဲ့အဲ့ဘုံကအကြောင်းမျိုးကြောင့်ခုနသုတိပြတ်ကြီးတည်လုံတော့မယ်ခုနကြတဲ့ရော်တဲ့တော့မနေနိုင်တဲ့ဒုတိယဓမ္မတယောက်ဒါပေမဲ့တေဂာနေ့အချိန်မှာခုနဒီမန္နာတဏ္ဍာဆိုအခိုင်မှာဘာတော့ပေါ်လဲဆိုတော့အဲ့ဒီပြန်လေးတော့ပေါ့အဲ့ခုနရဟန္တာငါတို့တွေကိုဖူးမြော်ရတယ်ဆိုတဲ့ပြန်လေးတော့ပေါ့ရှင်းကလည်းဘာအသိဉာဏ်ရှိတာလို့ဆိုတော့ဒီလိုသူတော်ကောင်းတရားတွေကိုအားထုတ်လို့ရင်လူချမ်းသာနဲ့ချမ်းသာဖြစ်နိုင်တယ်ဆိုတဲ့ဒီအတီးလေးကလည်းရှိအဲ့ဒါက ဒီတုတဏ္ဏမှာတိတန်ရေးဒီမှာလည်းကုသိုလ်ကောင်းမှုတစ်ခုပြုပြီးလူချမ်းသာပြပါလို့လူနတ်ချမ်းသာပြပါလို့ဆူတောင်းလိုက်တာတော့ဟုတ်ဘူးဒါပေမဲ့သူကအနုတ္တယတန်ကုန်အနေနဲ့သူကရှိရှိနေတဲ့အခါကျတော့အဲ့ဒီဘက်ကသုတိပြတ်ကြီးသိလုံးသွားတယ်ပဲခုနအဲ့ရန်တန်ကလည်းညှိကုသိုလ်လိုက်ရဲ့ကံကြောင့်အနတ်ပြည်နယ်တော့ကရောက်အဲ့ဒီစဉ်းစားကြည့်တော့ကံလေးဒီဘာမှတန်ရန်တန်ကလေးဖူးမြော်ရတယ်ဆိုတာတို့တကကြီးဒီကမှာကြည့်တော့ဒါဒီလိုရန်တန်ကလေးကိုဖူးမြော်ရတယ်ဆိုတဲ့အခွင့်အရေးကမိမိတို့မှမရှိဘူးလား ရှိပါတယ်ဗျာမိတို့မှလည်းရှိတာဒါပေမဲ့အဲ့ကံလေးကမိမိတို့မန္တန်တန်ဆုံးမှလာပြီးတော့နေရာယူနိုင်ရေးကတော့အရေးကြီးတာအခုနပြောတဲ့ဒီသူတော်ကောင်းတယောက်ဆိုအဲ့ဒီကံကသူ့ရဲ့မန္တန်တန်ဆုံးမှလာပြီးတော့နေရာယူတော့လက်ပြနေတော့ကကြောက်တယ်ဒါပဲလားမဟုတ်ဘူးအဲ့လက်ပြနေတော့ကမှခုနတက်တန်းရှိသလောက်နေတက်တန်းရှိသလောက်နေပြီခုနစွတိပြက်ပြီးတင်လုံတော့နေစွတိပြက်ကြီးတင်လုံတော့မယ်ဆိုတော့ဘာဖြစ်လာတော့မန္တန်တန်ဆုံးမှလာထင်တယ်ဘာထင်လဲခုနဖုံးမြော်ခဲ့တဲ့တန်ခါတန်းကြီးကိုတော့ပြီးတော့ အာယုံကလာထင်တယ်အဲ့တော့ဒကာကြီးတွေနဲ့မှာဒီကံတစ်ခုကဘောရတယ်နှစ်ခုသုံးခုကျိုးပေးသလားလို့ဘယ်လိုတော့ပြောလို့ရတယ်မေးစရာရှိတယ်ဒီနေရာမှာဒီကုသိုလ်ကံကခုနရဟန္တာငါးတန်းကြီးကိုပြုမြော်လိုက်တဲ့အချိန်မှာဖြစ်ခဲ့တဲ့ကံကလည်းပဲဒကာကြီးတွေဒီချိန်တစ်ခါလေးဖြစ်ခဲ့တာတော့မဟုတ်ဘူးကမ္မဝဇ္ဇဇောအနေနဲ့ဒါအချိန်များစွာသူကဇောကုဏကြီးဇောကုဏကြီးဇောကုဏကြီးနေတယ်ဒီလိုမျိုးအချိန်များစွာဖြစ်နေဖြစ်နေရဲ့ပဲကခုနနတ်ပြည်နန္လောကကသုတိတက်ပြီတေလုံမီတေလုံငါလေးအချိန်ရောက်လာတယ် အဲ့ယန္တန်ငါတန်ကြီးကိုဘာဖြစ်တော့သွားပြီးတော့အာယုံထဲမှာထင်လာပြန်ထင်လာတဲ့အတွက်ကြောင့်ဘာဖြစ်တော့အဲ့ဘဝကစတိတက်တွေနေရတာကလူဘဝရောက်လူဘဝရောက်လာတော့ဘာဖြစ်တော့ယမ်းပြန်ဖြစ်ပြန်ဒါတခိုင်းကြီးဒီကမကြီးနော်ဒါကိုကဦးဇင်းတို့ဒီကိုဘဝမှာဒီကံတွေကနေ့စဉ်နဲ့အများရှိတယ်အဲ့တော့ဥပလန်ဆိုတဲ့သဘောကိုအဲ့လိုနားလည်ဖို့ကိုသူကမြင်ခဲ့တယ်မြင်ခဲ့တဲ့အချိန်မှာဒီယဟန်တန်ဟာဒီကဘာလဲ ဟိုကြည်လင်နေအေဂျင့်နေအေရီယာဖြစ်အင်မတန်ကြည်လင်နေအေဂျင့်နေငြင်းကြမ်းနေငြင်းသက်တယ်ဒီဟာကိုစွဲနေတာအဲ့ဘဝမျိုးလေးသူကခုနကဟိုဖူးမြော်ခဲ့တဲ့ဘဝမှာသူကတခါလဲမငြင်းမချမ်းတဲ့တခါလဲဟိုခုနလူဆိုးဖြစ်နေတဲ့အခါကျတော့ရထက်ရော်တဲ့တော့မနေနိုင်ဘူးတခါလဲသူ့ဘဝကခါလဲမလုံးညုံဘူးသူ့ဘဝကမအေဂျင့်ဘူးသူ့ဘဝကမတီငြိမ်မှုတွေပေါ့အဲ့ဒါနဲ့တစ်ဖက်ကတည်းက အေဂျင့်မှုတည်ငြိမ်မှုရလာအဲ့ဒါကိုသူ့စိတ်ထဲမှာတကယ်ကြီးဖုံးပြောလိုက်တဲ့အချိန်မှာရင်ထဲမှာတော့ရောက်သွားတယ်ပေါ့ဒါကဦးဇင်းတို့မှန်းစာလို့မှန်းစာပြီးတည်မယ်ဆိုမတည်နိုင်ဘူးလားတည်နိုင်ပါတယ်ဗျာမှန်းစာကြည့်လို့ရတယ်သူ့ဘဝကမလုံခြုံမှုသူ့ဘဝကမတည်ငြိမ်မှုသူ့ဘဝရဲ့မအေဂျင့်မှုတွေနဲ့တစ်ဖက်ကသူဖူးမြော်လိုက်ရတယ်ရဟန်းတန်တော်တွေကိုနှံ့ပြီးကြည့်လိုက်ပြန်တော့ဒါကလည်းတည်ငြိမ်နေအေဂျင့်နေဘောကလုံခြုံနေအဲ့ဒါကိုစိတ်ကရောက်နေအဲ့တော့ဒီနေရာမှာပြောချင်တာက တခါတလေမှဒီဥပါဒံဆိုတာကဒကာကြီးတွေဒကာမကြီးကိုတော်မသိလိုက်ကိုကမသိလိုက်ဘူးလို့ဆိုတာကကိုကိုကိုတဏ္ဍာမှာကိုကပြန်ပြီးမစင်ခြင်းကရင်ငါမှဥပါဒံဖြစ်သွားသလားဆိုတာတော့မသိလိုက်ဒါပေမဲ့အဲ့မှာဥပါဒံကသူကဖြစ်တယ်အဲ့မှာကုသိုလ်ရဲ့ရှင်းနောက်မှာသူကဖြစ်သွားတာကုသိုလ်ရဲ့ရှင်းနောက်မှာဖြစ်သွားတဲ့ဒီဥပါဒံဒီဥပါဒံကလည်းအချမ်းရန်ရှိတာလေဟာခုနလိုဘဝတစ်ခုသုတိပြတ်ပြီးတည်လုံတော့မယ်ဒီကံအကြောင်းတရားတွေကဒီဥပါဒံကိုအထောက်ပံ့ကိုဥပါဒံကိုအဝိဇ္ဇာတဏဥပါဒံကိုပြောရင်အဝိဇ္ဇာတဏ ဒါပါတာပေါ့ဝိသဒနာဥပါဒံဆိုဒီကိရိတာတွေရဲ့အထောက်ပံ့ကိုရတဲ့အခါမှာဘဝတစ်ခုဖြစ်စီတာအဲ့တော့အဲ့တဘုံမျိုးကိုဦးဇင်းတို့ကဟိုနားလည်လူကြီးယနေ့လူဦးဇင်းတို့မျက်မှောက်ဖြစ်ဦးဇင်းတို့လူဘဝရောက်လာကြတဲ့အခါကံတွေနေ့စဉ်နဲ့အမြပြုနေတယ်ပြုနေတဲ့အချိန်မှာမိမိတို့ရဲ့စိတ်ထဲမှာဒီဆွဲလန်းမှုဆိုတဲ့ဥပါဒံဟာလူဘဝလည်းဆွဲရင်ဆွဲမယ်ဟာနတ်ဘဝလည်းဆွဲရင်ဆွဲမယ်လူဘဝမှာလည်းခုနလိုပေါ့ ဆရာဝန်ဘွားဆိုရင်ဆိုပဲအင်ဂျင်နီယာဘွားဆိုရင်ဆိုပဲအားတကားလည်းဆရာဟိုချမ်းသာတဲ့ဘဝကိုဆိုရင်ဆိုပဲစသည်အပြင်အမျိုးမျိုးပေါ့အဲ့လိုဘဝတွေကိုတစ်စိတ်ကရောက်သွားရောက်သွားလို့ရှိရင်အဲ့လိုဘဝမျိုးရောက်လို့ကောင်းတဲ့ဘဝပေါ့ခဏလက်ဘဝဆိုပဲအလူဘဝဆိုပဲအဲဒီလိုမျိုးကောင်းတဲ့ဘဝအာဆရာဝန်ဘဝအင်ဂျင်နီယာဘဝဒီလိုဘဝတွေဆိုပဲဆိုတယ်အဲကောင်းတာအဲ့လိုမျိုးပဲလေခဏ မကောင်းတဲ့ဟာမျိုးကိုသွားဆွဲမိဘယ်နဲ့လုပ်မလဲမကောင်းတဲ့ဟာမျိုးကိုသွားဆွဲမိဆိုတော့ကျွန်တော်ဒီခါလေးမှာပုံမှန်တကောဝိယဥဒုဇဉ်တော်ဆိုတာမိလို့မရပုံမှန်တကောဝိယဥဒုဇဉ်တော်ကဥဒုဇဉ်ဆိုတာအယူကဲ့သို့အယူကဲ့သို့ဆိုတော့ဒီခါလေးမှာမထင်မှတ်တာလည်းသွားပြီးဆွဲတတ်တယ်နော်မထင်မှတ်တာလည်းသွားပြီးတော့ဆွဲတတ်တယ်ဘယ်လိုဆွဲတတ်တော့ဆိုတော့မင်းတို့ခန့်ငယ်ငယ်ကလေးနေဆိုလို့ရှိရင်မင်းတို့မေးကြည့် မဖြစ်ကျင်လဲဆိုရင်သူတို့ဖြစ်ကျင်တာလည်းဒီခါလေးမှာဒီခါကြီးဒီခါကြီးရည်စရာမကောင်းဘူးရည်စရာကောင်းပါတယ်ဗျာရည်စရာကောင်းတာပဲဒါပေမဲ့အဲ့ချိန်မှာလည်းသူတို့လည်းပြန်ပြီးပြုပြုအောင်အဲ့တော့အဲ့ပြန်တွေကရင်းချက်လို့ပြုပြီးရင်အဲ့လိုဘဝမျိုးတွေပေါ့ရောက်မသွားနိုင်ဘူးလားရောက်နိုင်သွားပါတယ်ဗျာရောက်သွားနိုင်တယ်ကျွန်တော်ခန့်ငယ်ငယ်ကဆိုဒီမှာဟိုငှက်ကလေးတွေပေါ့တိတ်ပြီးတော့လှလှဟိုအယောင်ဆုံးငှက်ကလေးတွေကိုသွားပြီးတော့တွေ့ကြတွေ့သလိုရှိရင်ကလေးပေါ်ကဘာမှလက်နဲ့နေနေမဟုတ်ဘူးအဲ့လိုငှက်ကလေးတွေဖြစ်ကျင်လိုက်ကြ ကောင်းကင်မှာလည်းပြန်လို့ရတယ်အယောင်လေးကလည်းဇုံနေတယ်ဟုတ်ပလားတကယ်ကြီးတယ်မကြီးနော်စဉ်းစားကြည့်နော်ဒါပေမဲ့သူ့မှာအဲ့အချိန်မှာကံတွေကမရှိဘူးလားဆိုတော့ကောင်းကံလည်းရှိတယ်မကောင်းကံလည်းရှိတယ်ဥမာသူတို့ဆိုကြပါဆိုအာဓာကြီးတွေငငယ်ရဆိုလေးဘွားတစ်ချောင်းနဲ့ဒါလည်းခြံထဲမှာအဲလေခွင်းထဲမှာလိုက်ပြီးတော့ငှက်ပြစ်မယ်ဆိုကြတယ်အဲ့လိုမျိုးဆိုရင်ကငွေလေးတွေတွေ့တယ်လှလှပါလည်းပြည်တယ်ဒုစရိုက်မှုကလည်းပြုပါအတိုကကရင်းကြလို့ပြုပြီးအဲ့လိုဘဝမျိုးမရောက်ဘူးလို့ပြောလို့မရဘူး ဒါကြောင့်လို့ဦးဇင်းတို့ဟိုဂတုလဗဒသုံးမှာသုံးများမှာကြတော့တခါဗာပြန်ပြောတာလို့ဆိုတော့ဂတုလဗဒသုံးများမှာကြတော့ကြောင့်လို့စိတ်တက်ဒီစံကြေလို့တတ္တဝါတွေစံကြေရတာဗါလဲတော့စိတ်တက်ဒီစံကြေလို့တတ္တဝါတွေစံကြေတာပါဗျာအစိတ်တက်ဒီစံကြေလို့တတ္တဝါတွေစံကြေဒါကြောင့်လို့ဘလောက်တွေပြောတော့ဒီမတန်စံကြေဒီစီးရဲ့ပုဂ္ဂိုလ်ဒီပကြီးကားတွေပေါ့ပကြီးကားတွေကဒီလမ်းမှာစံကြေတယ် အဲ့စမ်းကြင်တာတဲ့ကိုတတ္တဝါရဲ့စိတ်ကပို့ပြီးတော့ဗာဖြစ်တဲ့တော့စမ်းကြင်ကြီးစမ်းကြင်တဲ့အတွက်ကြောင့်စဉ်းစားကြည့်တော့ဒီပတိကားကြီးကိုဆွဲတာလည်းပဲဒီပုဂ္ဂိုလ်ဆွဲတာအဲ့ပုဂ္ဂိုလ်ကအဲ့ပတိကားနဲ့ပို့ပြီးတော့စမ်းတဲ့ဒီစိတ်နေစိတ်ထားကြီးကိုဘယ်လောက်စမ်းတဲ့တဲ့စမ်းကြင်တဲ့သူကိုပတိကားကြီးကိုဆွဲနိုင်တယ်နောက်တတ္တဝါလေးတွေကတော့ပေါ်ပါလေဒီကားလေးမှဆိုရင်ကပတိစေးနဲ့အောင်လိုက်ပြီးစေးရေးမယ်လို့ရေးလို့မရတော့ဘူးအမှန်တန်စမ်းကြင်ပြီးတော့လောက်မှလည်းတတ္တဝါလေးရှိတယ် အမလေးပြလေးတွေလူရောင်ကုန်ပြီးအဲ့တော့တော့လေးတွေဘာဖြစ်လို့သူတို့ရဲ့စိတ်တွေကစမ်းကြည့်ပြီးဘာကစမ်းကြည့်ပြီးလို့သူတို့ရဲ့စိတ်တွေကစမ်းကြည့်ခဲ့တော့ပါဖေဟာသူတို့ရဲ့စိတ်တွေကစမ်းကြည့်ခဲ့လို့အဲ့လိုအယောင်ကုန်ပါကအဲ့လိုမျိုးဒါရောက်ခဲ့အဲ့တော့ဒီနေရာမှာလည်းဒီစိတ်သက်တွေစမ်းကြည့်တယ်ဆိုတော့ငါကအခုပြောတယ်အဲ့ဥပဒဏ်တွေဒီကနေ့တော့နားလည်ရမှာဒီဥပဒဏ်ဥပဒဏ်ကတကယ်လည်းဘောကလည်းဘောကလည်းဘုရားနဲ့သူစမ်းတဲ့တကယ်လည်းဘောကလည်းလူကြီးရဲ့ဆိုတဲ့ဒီဥပဒဏ်က ဖြစ်သွားတယ်ဟာဒါဖြစ်တာအဲ့တော့လည်းကြီးတွေမျိုးကြီးပြောပြီးပြောတယ်အာဒါဆိုရင်ပြိဿံဘုရားရောက်တဲ့ပုဂ္ဂိုလ်ရောအဲ့ပြိဿံဘုရားလူချင်းတို့ရောက်တာလားလို့ဒီလူချင်းတို့ရောက်တာလားလို့နေတယ်ဆိုတော့လည်းကြီးတွေမျိုးကြီးရေဝင်ရပြောပြီးတော့မလို့သို့တော့ခုနဥပဒဏ်အနေနဲ့ဘောဟာဟိုစိတ်ကအယောက်များအကြများစိတ်ကအဲ့ဘောဟာတွေကိုတက်တက်တက်တက်တက်တက်တက်ဟိုအယောက်များလို့စိတ်အကြများလာတယ်ခုနကလည်းဥပဒဏ်စိတ် စိတ်ရောက်များလာရင်ဥပါဒံဖြစ်တယ်ဥပါဒံဖြစ်လာတယ်လို့ပြောဖြစ်လို့ကာယကရင်းတဲ့လို့ပြောနေတယ်အဲ့လိုမျိုးပုံပေါ်လာလို့တော့ကြတာအဲ့တော့ဘုရားတို့ချုပ်ပြီးတော့လည်းဒါကြီးတတ္တဝါတွေလည်းဘဝကိုပြောရင်တော့လိုချင်လို့ရတာပါလေဘာလဲတော့တတ္တဝါတွေဘဝကလိုချင်လို့ရတာပါဖေဟာအဲ့လိုချင်လို့ရတာကြောင့်လို့ဒီလိုဒီလောဘမှာဒီဘုရားပြစ္ဆာလောဘ အလိုချင်လို့ရလိုချင်လို့ရသို့တော့လိုချင်လို့ရတဲ့အပိုင်းမှာဟုတ်လားဒီတဏှာကအဲ့ဒီကြီးသွားတယ်ဟုတ်တယ်ဒါတဏှာအတိကအတဏှာကတဏှာသို့တော့တဏှာတဏှာတဏှာဒီပေါ်မှာညာလာပြီးအပေါင်းလာပြီးဆိုတဲ့ကဥပဒေကိုမှတ်တယ်ဒါကဒါကတော့ဥပဒဏ်ရဲ့စံကြေကိုဥပဒဏ်ရဲ့စံကြေအဲ့တော့ဒီဥပဒဏ်ကိုအဲ့လိုနားလည်ပြီး ဦးဇင်းတို့ဒီဥပါဒဏ်ကြောင့်နားလည်ပြီးဒီဘဝဒီလိုအသိဉာဏ်ရှိတဲ့ဘဝကစားလို့ဦးဇင်းတို့မိမိတို့ရဲ့ဘဝတွေကိုမိမိတို့အကောင်းဆုံးဖန်တီးဖို့ရှိမှာမလားရှိပါတယ်ခင်ဗျာဒီမိမိတို့ရဲ့ဘဝတွေကိုမိမိတို့ပေါက်ဖို့ဖန်တီးဖို့ရှိတယ်မလို့တကယ်ကြီးတကယ်မကြီးလက်တော်လေးတော်များများကိုကြည့်လက်တော်လေးတော်များများကိုကြည့်ကိုကြည့်ဒါလည်းရှိသူတော်ကောင်းကြီးဒီခါရပါမီဒီဘဝတစ်ခုမှာနော် ဒါကြလေဗာပြတ်သွားလို့ဒီလိုဆူတောင်းပြီးတော့နေကံဝေဒနာပါလို့ဒီဗာလည်းပြတ်ပါလို့ဆူတောင်းလိုက်အဲ့ဒီကံလေးကရေးချက်လို့ပြုပြီးငါလည်းအဲ့လိုဘောရတယ်ငါကငါပြရပါဘူး။ဘာလူရဲ့ဘောကိုပြုလိုက်လို့ဒီလူရဲ့ကံလေးကိုပြုပြီးဘောင်းနဲ့ဒီဥပါဒဏ်တွေကတိတ်ပြီးတော့ညာလာလို့ဒီဒါလည်းအဲ့လိုဘောရတယ်။အဲ့ဒါတက်ကတက်ကတို့ကတို့ကလည်းပြရတာရှိ။ဘယ်လိုဆိုကြပါလဲဘုရားဆင်္ဃနာနာလို့ပြရတာပြုပြီးကာမိတ္တမေတ္တာတရားကိုပြုပြီး လို့ပြီးပြုလို့မိတဲ့ကလည်းကလည်းအပင်ငယ်ရဲ့ကြောက်ရအောင်အပင်ငယ်ကကြောက်ရတဲ့ကဒါကလည်းနဘုံပန်လို့လည်းဘဝများစွာနဘုံပန်လို့ကြည်ရတယ်ဆိုတဲ့လိုဘဝမျိုးတွေအဲစိတ်ကလည်းကလည်းအင်မတန်စမ်းကြတဲ့အခါစိတ်ကအဲ့ကိုအယောင်များလာအယောင်များလာလို့ရှိရင်အဲ့ဘဝပေါ်မှာအလိုလိုဆန္ဒတက်ပြီးကကြာရအောင်အဲ့ဒီဆန္ဒတက်ပြီးရဲ့နောက်မှာခုနဆွဲလမ်းမှုဆိုတဲ့အကြောင်းတရားတွေပါလာတယ်အဲ့ဘဝကိုရောက်တယ်အဲ့တော့ဦးဇင်းတို့ကြောင့်မလို့ လူနေကြုံကြစိတ်တွေပုံကြဆိုတဲ့အတိုင်းဒီနေ့ကစာပြီးတို့လည်းဒီမှာဒီဥပါဒအကြောင်းကိုတော့ကမ္မနာချက်ရအောင်နားလေနားလေပြီးတော့မိမိတို့ရဲ့ဘဝတွေပဲမိမိတို့ကိုယ်ကစပြီးတော့ပြင်ဆင်ဖို့လိုလို့သို့တော့ဘဝတွေကိုလည်းတော့ကောင်းလေဘဝတွေကိုတောင်းတာပါလို့တို့တို့တိုက်တွန်းတော့ဘဝမှန်ရင်တော့ဘယ်ဘဝပဲဖြစ်ဖြစ်ဒါဘဝမှန်လို့ရှိရင်ရောကြမစင်ဝင်ကြတယ်ရောကြဆက်စုပ်ကိုအောင်ဘဝမှန်နားလေဘယ်ဘဝကိုမှပြရှင်ကြည့်မှာ ဒီလိုကြောင့်ဘောတွေကောင်းတယ်ကိုပြောတာမဟုတ်ဘူးဘဝတဏ္ဍာပြည့်ကိုအဆုံးသတ်နိုင်ခဲ့ရင်ဒီဥပါဒံဒီမှာတန်မှာဒါအခရာကြောင့်ဥပါဒံဥပါဒံရဲ့တောင်းမှာကတောင်းတာဥပါဒံရှိလို့လည်းတောင်းတာဥပါဒံဆိုတဲ့ဆွမ်းမှုတွေကဘောလေးကိုဘာဖြစ်ခြင်းနဲ့ဘာဖြစ်ခြင်းနဲ့ဆိုတဲ့အဲ့ဒီဖြစ်ခြင်းနဲ့ဥပါဒံကသိအားကောင်းအဲ့ဘောကတောင်းတာအဲ့ဒီအခြေအနေကိုတောင်းတာရင်အဲ့နောက်မှာကကမ္မဘောဆိုတာပါလာမယ်ဘာလို့လဲကကမ္မဘောကရည်ရည်လို့ထုတ်လိုက်လို့ရှိရင်ပုပ္ပတိဘဝအနေနဲ့ဒီလိုခန္ဓာတွေကို ရလာမှာဖြစ်တယ်လို့ပြောလို့နားလည်ရမှာဖြစ်တယ်။ကဲဒါကတော့ဦးဇင်းတို့ဒီဥပါဒနာပစ္စည်းဘောဝပိုင်းလေးမှာဒီဥပါဒနာကြောင့်လေးကပြောတော့ဒီတဲ့ကကဘောဝကတော့ကပြောလို့ခုရှိတယ်။ဝါဒကုမာတာအဲ့ဒီဥပါဒနာကိုအခြေခံပြီးတော့သူတ္တညာကောင်းကံမကောင်းကံကာယကံပုတိကံအနောကံပုံညာမိတေကာရအပုံညာမိတေကာရအနိသာပိတေကာရဒါတွေကတော့ကံမဘောဝအဲ့ဒီကံကဖြစ်စီတတ်တဲ့ကမ္မဝိနိဗ္ဗာန်ခံတာဥပပတ္တိတော့ ကံလာမိနိဗ္ဗာန်ကံလာဖြစ်စေတတ်တဲ့ခန္ဓာခန္ဓာတို့ဥပပတ္တိဘောဥပပတ္တိဘောဝါဆိုပြီးဒီလိုနားလည်တာဒါဥပါဒနာဖြစ်စေဟောဒါကြောင့်မလို့ဒီအပိုင်းမှာတော့ဦးဇင်းဒီလောက်နဲ့ဒါထားပြီးရှေ့ကိုဆက်ပြီးဆက်ကြရအောင်အဲ့တော့ဥပါဒနာဖြစ်စေဘောပိုင်းကိုဦးဇင်းတို့နားလည်လို့ရှိရင်ဒရောင်းတိုင်းဒရောင်းတိုင်းဒီဥပါဒနာဆိုတဲ့အစွဲအလံဒီအင်္ဂတန်မှာဒါတတ္တဝါတို့ရဲ့အနာဂတ်ဘဝတွေကိုဆုံးဖြတ်ပြီးဘယ်လိုသဘောကျနှိမ့်ချပြီးတော့မိမိတို့ ဒါကိုဘဝကိုပယ်ရှားလို့မရဘာကိုပယ်ရှားလို့မရဘူးဘဝကိုပယ်ရှားလို့မရပါဘူးဗျာဘဝကပယ်လို့မရဘဝကပယ်လို့မရတော့ဘာကိုပယ်ရမလဲဆိုတော့တကယ်ပယ်ရမှာကတော့ဒီကိလေသာကိုယ်မှာအကျုံးဝင်တဲ့ဒါတဏှာနဲ့ဥပါဒ်ကိုပယ်ရအဲ့တော့ဒီတော့ကသူကဘဝတစ်ခုကိုဆူတောင်းဖို့ကိုပြောတယ်ငါကြီးတယ်ငါကြီးတွေကဟိုအဝိဥပါဒ်နဲ့တဏှာနဲ့ဥပါဒ်ကိုသူကဖက်တွယ်ထားတယ်ဒီလိုပြောကြတာ ဒါအခရာကြတဲ့အတွက်ကြောင့်ဒါအရေးကြီးတဲ့နေရာကဒီနေခြင်းပြောတာသို့တော့ဘောသနာဝဇင်းဒုက္ခကလွတ်မြောက်ခြင်းလေဆိုအဲ့ဘောတွေကိုသိတော့ဖြစ်ဖြစ်ပြီးမရအောင်ဘာကိုပယ်ရမှာလို့ဆိုတဲ့အဲ့ကိလေသာကိုပယ်ရမယ်အဝိဇ္ဇာတဏှာဥပါဒံကိုပယ်ရှားနိုင်အဝိဇ္ဇာတဏှာဥပါဒံကိုပယ်ရှားနိုင်လို့ရှိရင်ဒီကံတွေကဘာဖြစ်တော့ကမ္မဘဝနဲ့ဥပ္ပတ္တိဘဝကအလိုလိုသူကခြုံငင်းတော့ဒါကြောင့်မလို့ဒီလိုခုနဟိုခုနကုက္ကုဒဝတိတုတ်တန်လို့တုတ်တန်လို့ ။ဘာပြန်ပြောလို့တော့ကံနဲ့ခရကံကိုပုံစံတတ်တဲ့ကံကိုပြန်ပြောတယ်။အကံကိုပုံစံတတ်တဲ့ကံကိုကံကိုတော့ပုံအောင်လုပ်လို့ရတယ်။ကံကိုပုံအောင်လုပ်လို့ရတယ်။သို့တော့ကံကိုပုံအောင်လုပ်လို့ရတယ်ဆိုတော့ဘာပြန်ပြောလို့ကိလေသာပုံမှာကံကပုံတာ။ဘာပုံမှာကံကပုံကိလေသာကုံမကံကုံမှာပါဗျာအဲ့တော့ဒီကံကတော့ဦးဇင်းတို့ဘယ်လိုနားလည်ရမလဲကိလေသာကိလေသာတွေမှာကိုဦးဇင်းတို့ဒီပိဿလုံးဘုရားဒေသနာတော်ကြား လို့ရှိရင်သင်္ခါရပစ္စယဝိဟုတ်အဝိဇ္ဇာပစ္စယသင်္ခါရနဲ့ဒီဘက်ကဥပါဒနာပစ္စယဟောပေါ့ဒီနှစ်ခုကိုနားလည်ရမှာဖြစ်အဲ့တော့ဝိဇ္ဇာပစ္စယသင်္ခါရမှာဒါအတိတ်အတွက်အသင်္ခါရတရားတွေကြောင့်ဝိညာဉ်ဒီဘက်မှာဖြစ်တယ်အဲ့တော့ဒီသင်္ခါရတရားတွေကအဝိဇ္ဇာကိုမသိဘူးတော့ဖြစ်တယ်အဲ့တော့ဒါကအတိတ်ကပြီးခဲ့ပြီအခုပြစ္ဆုတ်ကံဘဝမှာကျတော့ဥပါဒနာပစ္စယဟောဥပါဒနာဆိုတဲ့ဇွလန်းမှုကြောင့်ဒီဘဝဆိုတဲ့နေရာမှာကာမဘဝတွေဘဝမှာဖြစ်နေ ကိုထူထောင်နေကြအဲ့ကံကောင်းကောင်းနဲ့ထူထောင်တဲ့ကံတိုးတော့ဒီကံတွေတော့ရှိအဲ့ကံကတော့ပယ်စားလို့မရကာယမှုရှိနေမယ်ဝစီကမှုရှိနေမယ်လောကမှုရှိသို့တော့ကိလေသာကိုပယ်ရှားရမယ်ဝိသဒနာဥပါဒံကိုပယ်ရှားနိုင်ခဲ့ရင်အဲ့ဒီသုညမှုတွေကကံအရာတည်လို့မလားကံအရာမတည်တော့ပါဗျာကံအရာကိုမတည်တော့ဘူးဘောကြရမှာဖြစ်တယ်ဒါကြောင့်မလို့ဒီလိုဥပါဒနာပြည့်စရာဘောကိုလူတွေကရေးသူတွေကိုဒီဘောကြနားလေ ပြည့်လို့တည်တယ်ဒီဘဝဒီဥပါဒဏ်ကြောင့်ဖြစ်တယ်ဒါကြောင့်ဘုရားဒီဆွဲလန်းမှုပေးစားရမယ်လို့ပြောထားတယ်ဖြစ်ကဲကောင်းပြီဒါကတော့ဥပါဒဏ်ပြည့်စံဘဝပြီးလို့ဒီဘဝပြည့်စံခံပြီးဆက်ခဲ့ကြရအဲ့တော့ဘဝပြည့်စံဇာတိဘက်ကိုပြုလုပ်မယ်ဆိုတဲ့အခါမှာခုနဥပါဒနာပြည့်စံဘဝမှာဘဝဘယ်လိုမျိုးရှိတယ်လို့ပြောတိုင်းမေးနိုင်ခဲ့တယ်ဘောင်းနဲ့မျိုးရှိပါတယ်ဗျာ ကမ္မဘဝနဲ့ဥပပတိဘဝဘာလဲပါကမ္မပတိကမ္မဘဝနဲ့ဥပပတိဘဝပါဗျာကမ္မဘဝနဲ့ဥပပတိဘဝဒါကတော့သူကဥပဒနာပစ္စယဘဝမှာဘဝတည်အကျိုးတရားနေက အကျိုးတရားနေရာကနေဘဝကအမျိုးရှိကမ္မဘဝတည်လည်းအကျိုးတရားပဲဥပဒနာအကျိုးဥပဒဏ်ကြောင့်ကမ္မဘဝဖြစ်ဥပပတိဘဝတည်လည်းအကျိုးပဲဥပဒဏ်ကြောင့်ဥပပတိဘဝဖြစ်တယ် ဘောဥပါဒံကိုခြေခံပြီးတော့ဥပပတ္တိဘောဖြစ်သူရဲ့အကျိုးတရားနေရာနေဘောအမျိုးအခုဘောတတရာဇာတိမှာကြတော့ဘောဝကြောင့်ဇာတိဖြစ်လို့ဘာကြောင့်ဇာတိဖြစ်ဘဝကြောင့်ဇာတိဖြစ်တာပါဗျာအဲဘောကြောင့်ဇာတိဖြစ်တယ်ဘောကြောင့်ဇာတိဖြစ်တယ်ဆိုတဲ့အပိုင်းကြောင့်သူကဘာပြောလို့ဘောတိပဏိဒာကမ္မဘောဝဒိဗေနော ဘောဆိုတဲ့နေရာမှာဒီနေရာမှာဘောပစ္စယဇာတိဆိုတဲ့နေရာမှာဘောအရာဆိုရင်ဘောတိဘောဟူတိဣဒ္ဓအေယအိနေယ၌ဘောတိဘောဟူတိကမ္မဘောဝအတိပိတောကမ္မဘောဟူတာလို့လို့ရှိတယ်ဒီနေရာမှာပြောချင်တာကကမ္မဘောကိုပြောချင်တာဘာကိုပြောချင်တာဤနေရာမှာဘဝဆိုတာကမ္မဘဝကိုဆိုလိုတာပါဗျာကမ္မဘောကိုဆိုလိုတာဘာဖြစ်လို့လို့မေးတဲ့အခါကျတော့ ဒောဧဇာတိဒောဟိဇာတိယပိစယောနဥပပတ္တိဘောအဲ့တော့ဒီဥပပတ္တိဘဝကတော့သူကဇာတိကိုဖြစ်နေတာဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်ကဇာတိတည်တည်နေတဲ့ဘောဥပပတ္တိဘဝဇာတိတည်တည်နေဥပပတ္တိဘဝဥပပတ္တိဘဝဆိုတာကံကကံကပိနေကတာကံကဖြစ်စီတဲ့ခန္ဓာကံကလို့ဒီဥပပတ္တိဘဝဆိုတဲ့ကံကဖြစ်စီဒါကြောင့်မလို့ဒီဇာတိဆိုတာလည်းအကျိုးပေးတာဥပပတ္တိဆိုတာလည်းကံကဖြစ်စီတဲ့ အကျိုးတရားတစ်ခုနေတယ်။ကြောင့်မလို့သူကပြန်ပြီးတော့ဥပပတ်တိဘောဝကဇာတိကိုကြည့်စီတယ်။သူကိုယ်တိုင်ကသူကဘာဖြစ်ကြမလို့တော့ဇာတိမှာအကျိုးနေတယ်။သူကိုယ်တိုင်ကဇာတိမှာအကျိုး။ကြောင့်မလို့ဒီနေရာမှာဆိုတော့ဒါလည်းပဲဒီကကြီးဒီကမကြီးဟိုနားလဲရဟိုနားလဲဖို့ပြောရတယ်။ဒါတို့ဇာတော်တော်ကတော့နားလဲတယ်ဟိုဟိုပြောတာဒီဒီလိုညမှာဘုဒ္ဓတာကောင်းပါတယ်။ဘာလို့လဲတော့ဒီစကလုံးတစ်လုံးဟာ စကလုံးလုံးကိုအဓိပ္ပာယ်ပေါ်လွင်ဖို့ဆိုပြီးရင်ဦးဇင်းတို့ကဒီတရားပေါ့တရားတစ်ခုလေးကိုဦးဇင်းတို့ယူလို့မရဘာတွေယူလဲဆိုသူ့ရဲ့ဒီယူသိယူလိုက်တဲ့ပေါ့အကြောင်းအရာတွေလည်းအတ္တမကရဏလင်္ကာဩစိတ်တရာကာလဒေသတော်တတ္တနာဝိဝိပဇိယန္တိနတ္တတာယောကေဝလာဆိုပြီးတော့ဒီဟာလေးဒီလိုစာပေမှာသင်ကြားလာ ဘာလို့လဲဆိုတော့ကရာတွေကိုယူတဲ့ကစကလုံးဒီမှာမှာစကြပါဘူးကျွန်တော်စာရေးလိုက်တဲ့အခါမှာဒီတန်ထွက်လိုက်တဲ့အခါမှာဒီကရာတွေကိုယူတဲ့အခါမှာသူကအထအနေအားဖြင့်လည်းပဲဟိုကြည့်တတ်ဟောဒီသူ့ရဲ့အနေအသိပဲဘာတဲ့လို့ဒီပေါ်မှာလည်းကြည့်ရနောက်တစ်ခုဘာမှထပ်ကြည့်ရတော့ပကရဏပကရဏဆိုတာကသူကအရာဌာနအကြောင်းအလျော်ဆိုပဲဒီညာမှာကြည့်တတ်ရနောက်တစ်ခါလိန်ကလိန်အားဖြင့်လည်းသူတို့က ကြည့်တတ်ရတယ်အဲတော့ဟိုလေဆိုတာတော့ဦးဇင်းတို့စာပေမှာတော့အဋ္ဌိဒိဋ္ဌပုံလေးနဲ့ပုံလေးရှိတာပေါ့နော်အဲအဲ့ဒါအဲ့လိုဒီလေအားဖြင့်လည်းပဲဒါမိမိတို့ကနားလည်ရစီစီရနောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ positive လာဆိုတော့အသိယုတ်တိအသိယုတ်တိလည်းရှိရတယ်အသိယုတ်တိနဲ့ဒီနေရာမှာအသိယုတ်တိရှိမရှိဒါမျိုးနဲ့လည်းကိုကယူလိုက်ရနောက်တစ်ချက်ကတော့ဘာလဲလို့မြင်ရတာဆိုတော့ဒီကာလ အချိန်ကာလအမြင်လေးလေးပြီးတော့နားလည်ရတယ်သကလုံးတစ်ခုကိုသုံးလိုက်ပြီးတော့အချိန်ကာလပေါ်မူတည်ပြီးတော့အဲ့သကလုံးကဒီအချိန်ဒီကာလဒီလိုသုံးရင်ဒါဟာဘာကိုပြောလဲဒီအချိန်ကာလဒီသကလုံးကိုသုံးရင်ဒါဘာကိုပြောလဲဆိုတော့လေကိုယ့်ဘက်ကနားလည်ဖို့လိုနောက်တစ်ခါဒေတာအော်ကာလဒေတာဆိုတဲ့အပိုင်းမှာလေအရက်ဒေတာဒီရက်ဒေတာမှာဒီသကလုံးသုံးရင်ဒါဟာဘာတိနောက်ရက်ဒေတာမှာဒီသကလုံးသုံးရင်ဒါဟာဘာတိပဲဆိုတာကိုနားလည်ဖို့ စကလုံးနှလုံးကိုတတ်မှတ်ပြီးတော့ဒီစကလုံးနှလုံးကိုနေရာတိုင်းမှာဒီအိတ်ကပါရွယ်လို့ကောက်ယူမယ်ဆိုတော့ငန်းရည်မလွယ်မှားနိုင်ဘူးလားလွယ်မှားနိုင်ပါတယ်ခင်ဗျာအဲဒီတော့ဒီခန့်ငယ်ကစောက်ထုတ်ဖြောက်ဘူးစောက်ထုတ်ဖြောက်ဘူးတော့ဘုန်းကြီးကတကဒီဇာယီကျန်ဘုန်းကြီးကတော့ခန့်ငယ်နေတော့စာပတ်လဲအားကောင်းလို့ရစာပတ်လဲအားကောင်းတဲ့အခါကျတော့ ဇာထဲမှာသူဖတ်ဘူးတဲ့စကလုံးသူဖတ်ဘူးတဲ့စကလုံးတော်ကိုသူကဒါအမှန်လေအဘေးကတစ်ခါကလည်းအဲ့လိုမမှန်ဘူးပေါ့မမှန်ဘူးဆိုတော့ရက်ဒေတာပေါ်တော့သူလုံးကပွားတာပွားတဲ့အခါကျတော့သူကဘာဖြစ်လို့သူကပုံနဲ့စကလုံးကိုရှာတယ်ရှာပြီးတော့ဓမ္မကြီးဆိုပြီးတော့ပြတဲ့အခါဒီဘက်ကဘာပြောလို့ပုံလိုက်တာမှားရင်ပုံလိုက်တာကလည်းမှန်တယ်လို့သူကအာမခံဆိုလေဟုတ်လားသူလည်းပြောနေတာက နေရာဒေသရဲ့ဒေသကိုလိုက်ပြီးတော့ဒါကွဲပြားတဲ့သဘောတော့မရှိဘူးလားခွဲပြားနိုင်မှုရှိပါတယ်ဗျာတော်စင်းတို့ဆိုကြပါလို့ဟိုဦးစင်းတို့ပမာမာဆိုရင်ခလုံးတွေကဟိုတန်တူတွေပေါ့တန်တူတွေအကြောင်းအတိတ်တွေကွဲပြားတာမျိုးအများကြီးတယ်အော်ဦးစင်းတို့ဆိုကြပါလို့ဟိုတောင်ဆိုတဲ့သကလုံးလေးတစ်ခုတောင်ဆိုတဲ့သကလုံးလေးတစ်ခုကဦးစင်းတို့ဒီမောင်တိန်ဆိုတဲ့တောင်မျိုးကိုလည်းပေါ်လာတယ် အရှင်းနောက်တောင်းနောက်ဆိုတဲ့တောင်းကိုပဲဟောတာအဲနောက်တစ်ခါတစ်ခါလေးမှာဟိုဘာရမဟုတ်ဘူးတွေးတော့နေတဲ့အခါမှာလည်းဟိုဒီဒီတွေးတော့တဲ့အခါမှာလည်းအဲတောင်းပြီးနောက်ပြီးမတွေးကြနဲ့ဒီလိုမသုံးဘူးအဲဒီလိုမျိုးသုံးတော့တောင်းစင်းတော့မြောက်ဆိုတဲ့စကားလည်းသူ့သူပဲမြောက်ဆိုတဲ့စကားမြောက်ဆိုတဲ့စကားဒီလိုမျိုးဒီတိရစ္ဆာန်ပေါ်မန်ပြီးဆိုတဲ့မြောက်လေဒါပဲအဲနောက်တစ်ခါဆိုတော့အရှင်းနောက်တောင်းမြောက်ဆိုတဲ့စကားလုံးမှာလည်းဒါပဲအဲ့တော့သူ့ရဲ့ဒီရှင်းနောက်စကားလုံးဒီ စာကြောင်းတွေနဲ့ဒါမျိုးတွေနဲ့အခြေအနေကိုကြည့်ပြီးအခြေအနေကိုကြည့်ပြီးဘယ်လိုနေရာမှာပြောရင်ဒါကတော့ဒါအရက်ဒေတာကိုပြောတာဖြစ်မယ်ဘယ်လိုဒေတာမှာဘယ်လိုအခြေအနေမှာပြောလို့ရင်ဒါကတော့တိတ်ဆန်ကြောင်းကိုပြောတာဖြစ်မယ်။ဥပမာဆိုကြပါဦးငကလေးတော်တဲ့တောင်းတဲ့ရောက်လို့ကလည်းငကလေးဒီအာတောင်းတဲ့တိတ်ဆန်ရဲ့အကြောင်းပြောနေတဲ့အချိန်မှာပြောတဲ့နောက်ကိုကပြောင်းရလို့ပြောပြီးတော့စမယ်ဆိုတာဒါအလွယ်မှာပေါ့။နောက်ဆုံးတော့ငါးဆိုတော့လည်းတို့တူ။ငါးဆိုတော့တိတ်ဆန်ငါးလည်းရှိတယ်လို့သင်္ချာငါးလုံးရှိဘူး ရှိတယ်။အဲ့ဒါဆိုလည်းအောင်မြင်ကြည့်ပါလေ။ပြောနေတာကဒီမှာလည်းအဲ့လိုပေါ့ဘဝပြည့်စည်ရာဇာတိကိုယူလိုက်တဲ့အခါမှာဘဝဆိုတာကိုကိုကရှိကတော့ဥပါဒနာပြည့်စည်ရာဘဝဆိုတော့ဘဝမှာဘဝတစ်မျိုးရှိရည်ကိုရိကရှိတဲ့ဆိုကြဆို။အခုဘဝပြည့်စည်ရာဇာတိလည်းကြောက်ပါ့။ဘဝဆိုတာကာမဘဝကြောင့်လေဇာတိဖြစ်တယ်။ဥပပရိဘဝကြောင့်လေဇာတိဖြစ်မယ်လို့ယူခဲ့မယ်ဆိုရင်ဒီကနေ့ ဟာလွယ်မောင်းမှုပဲဖြစ်နိုင်မှာဖြစ်နိုင်ပါတယ်ဗျာလွယ်မောင်းမှုဖြစ်သွားနိုင်တယ်ဒါကြောင့်မလို့ဒီဘဝပစ္စယဓာတိဆိုတဲ့နေရာမှာဘဝအရာဘာကိုယူရမလဲဆိုတော့ကမ္မဘဝကိုယူရမယ်တဲ့ဘာကိုယူရမလဲကမ္မဘဝကိုယူရပါမှာဗျာကမ္မဘဝကိုယူရသို့တော်ဒီညမှာဟိုဒီကမ္မဘဝအကြောင်းလေးကမ္မဘဝနဲ့ဘောပစ္စယဇာတိမှာကမ္မဘဝကြောင့် ပြောပြီးဒီရှုဘက်ပိုင်းကိုလည်းပြောဖို့ချင်တယ်ဒါလည်းနည်းနည်းပြန်ပြောဥပါဒနာပြည့်စရာဘောဝနေရာကိုတကယ်ရှုဘက်လုပ်ငန်းနဲ့ရှုဘက်ပြင်ကိုလည်းနည်းနည်းချက်လေးပြောခဲ့ဖို့ချင်တယ်အဲ့တော့ဒီဥပါဒနာကြောင့်ဘောဝဖြစ်တယ်ဆိုတာဒါဆိုဘယ်လိုရှုကြမလဲဘယ်လိုရှုကြမလဲဆိုတော့တကယ်ရှုဘက်ထဲမှာတော့ဒီဥပါဒနာပြည့်စရာဘောဝကိုရှုဘက်ပြီးတော့ဒီဥစ္စာတဏှာဥပါဒနာ ဝိသန္ဒနာဥပါဒံဆိုတဲ့ကလည်းဝိသန္ဒနာဥပါဒံလောဘဒိဋ္ဌိကိုပြောနေတာလောဘဒိဋ္ဌိကိုရှုမှာလောဘဒိဋ္ဌိကိုရှုတဲ့အတွက်ကြောင့်ဆိုကြပါစို့ဘောတစ်ခုကိုတောင်းတခုနအကံတစ်ခုပြုခဲ့အဲ့မှာဒါကမ္မဘောဝဖြစ်အဲ့ကမ္မဘောဝဖြစ်ကုန်လို့နှက်ကြည့်ကြည့်လိုက်လို့ရှိရင်ဒီကကြီးဒီမှာဒီဥမာဒီနေရာမှာတော့ကိုကဒီဥပါဒနာပစ္စည်းဘောဝဖြစ်ကုန်လေးကိုပဲပါရှိနေဆိုတော့ဟိုယောဂီတယောက်အနေနဲ့ပေါ့နားလည်တယ် ရှိပါဘူးနားလည်ကြအောင်ဆိုရင်သူကအနာဂတ်ဘဝကိုတောင်းတပြီးတော့ကံတစ်ခုကိုပြီးတာကံတစ်ခုကိုပြီးလို့အဲ့အနာဂတ်ဘဝကိုဖြစ်စီတယ်အဲ့ကံကိုကြည့်လို့ရှိရင်အနာဂတ်ဘဝပေါ်ကိုတောင်းတနေတယ်ဆိုတဲ့အဲ့မှာဒီဥပါဒံနာဂတ်ဘဝတစ်ခုပေါ်မှာစိတ်ကြာရောက်နေတယ်ဆိုတဲ့ဥပါဒံကိုတွေ့တယ်အဲ့ဥပါဒံညောင်းဒီဘက်မှာဘာဖြစ်လို့ဆိုတော့ဒီကံမဘဝဖြစ်သွားတာကိုနားလည်ရှိပါအဲ့တော့ဆိုကြမှာဆိုပုဂ္ဂိုလ်တယောက်ကတခါကြီးဒီကံလာကြီးတဲ့အနေနဲ့မင်းရင်းများဥမာလို့ ဟိုဘုရားကိုကန့်ကက်တယ်ပြီးတဲ့အခါကျတော့ဟိုမှာလူချမ်းသာပြရပါငါချမ်းသာပြရပါဆူတောင်းလိုက်အဲ့ကံမှာကြည့်လိုက်လို့ရှိရင်ရှင်းကဟိုမှာဆိုကြပါလို့ပြလိုက်ကြတာသင်္ခါရဒါကံမပေါ့ပါအဲ့ရှင်းမှာဟိုကဆူတောင်းလိုက်တယ်ဟိုမှာလူချမ်းသာပြရပါလို့အဲ့တို့ဘဝမှာစိတ်ဆွေးကြရအောင်လို့ပါဒါဥပါဒ်တကယ်လို့လက်ထမ်းသာပြရပါလို့ဆူတောင်းလိုက်လို့ရှိရင်အဲ့လက်ဘဝမှာစိတ်ဆွေးနာကြရအောင်လို့ပါအဲ့ဒါဥပါဒ်အဲ့တော့ရှိတဲ့ကံဒီနေရာမှာခုနလူချင်းမှုပေါ့ကာမှုပါတယ်ကာမဂုဏ်ရုပ်ကုကိုလူချင်းပြီးတော့ဒီ ကံတစ်ခုကိုပြီးအဲ့ဒီကံတစ်ခုကိုပြုလိုက်တဲ့အခါမှာရှေ့ကကနလူချင်းမှုပေါ့ဥပါဒံအဲ့ဥပါဒံကြောင့်ဘက်မှာကံဖြစ်ဘူးအဲ့ဒါကိုမြင်အောင်ရှုလို့ရှိရင်ဦးဇင်းတို့ဒီကံကာမုပါဒံကြောင့်ကာမုပါဒံကြောင့်ဥပါဒံဖြစ်ကာမုပါဒံကြောင့်ကာမဘဝဖြစ်ကုန်ဒီဦးဇင်းတို့ရေပုံများအဖြစ်တော့ရှေ့ကဥပါဒံအုပ်စုကလောဘတတိအုပ်စုဖြစ်တဲ့အတွက်ကြောင့်တော့အကုသိုလ်အုပ်စုသူ့ကိုအခြေကြည့်ဒီဘက်မှာ ကောင်းကံဖြစ်ခဲ့ကုသိုလ်အုပ်စုဖြစ်နိုင်တယ်။ဥမာဒုစရိုက်မကောင်းတဲ့ကံကိုပြုခဲ့မယ်ဆိုလို့ရှိရင်ဒါကအကုသိုလ်အုပ်စုကပြန်ပြီးတော့ဖြစ်နိုင်တယ်ပေါ့။ဒါကတော့ဘာလဲဆိုတော့ဥပါဒနာတိကျဘဝကိုတကယ်ရှိတဲ့ရှိွယ်ပါနေတယ်။နောက်တစ်ခါအဲ့လိုဥပပတ္တိဘဝပြီးတဲ့အခါကမ္မပိဋိကတခန္ဓာဥပပတ္တိဘဝဆိုတော့အကမ္မဘဝကြောင့်ဥပပတ္တိဘဝဖြစ်ပုံလို့ရအနာဂတ်ကိုနှိုင်းရှုနိုင်တာရှိတယ်။နာဂတ်ကိုနှိုင်းရှုနိုင်ရင်ဒီဘက်ကဆိုကြပါစို့ဒီကံတစ်ခုထူထောင် ဥပဒိုင်အောင်ကမ္မဘောတော့ထူထောင်လိုက်ဒီမှာဆက်ပါဘုရားကိုတောင်းခဲ့တဲ့ကုသိုလ်ကိုထူထောင်လိုက်အဲ့ကံကြောင့်မဖြစ်တော့အဲ့ကံကရေးချက်လို့ယူပြတဲ့မှာဒီဘောကသုတိပြတ်နေတယ်ဒါကဘောကခဏကိုတောင်းလာတဲ့ခဏကိုဘောကလူချမ်းတာတော့ငုံတတ်ဘောနဲ့ချမ်းတာချစ်ခဲ့တယ်ဆိုရင်ဒီဘက်ကဒီဘက်ကဥပဒိုင်ကိုခြေထားပြီးပြုတဲ့ကံကဖြစ်စီရတဲ့ဒါဒုက္ခနာလက္ခဏာကိုဒီလိုခန္ဓာကိုဖြစ်တယ်တော့လက်ပြီးလို့ရှိပါတယ်ဒီရှိဘက်ကတော့တကယ်ရှိဘက်တဲ့ကိုလုံငန်းကုန်လေးကိုရောက်လာတယ် ဟိုစနစ်တကျရှုသွားလို့ရှိရင်ပြိဿသမုပ္ပါဒ်ကနားလည်တယ်။ဒါကဘယ်ရှုွက်ကလေးကိုကြံခဲ့ပြီးပြန်ပြီးတော့ပြော။အခုဒီဥပါဒနာပြည့်စရာပေါ်ပြီးတော့ဘောတစ္စရာဇာတိပိုင်းကတော့အခုဘဝဒီကမ္မဘဝကိုပဲယူရမယ်။ဘာလို့ပဲယူရမလဲ။ဘဝမှာဘဝဆိုတာကမ္မဘဝကိုယူရမှာပါဗျာ။ကမ္မဘဝကိုယူပြီးတော့ကမ္မဘဝကြောင့်ဇာတိဖြစ်တာကိုရှိပါဘူး။ အဲ့တော့ကမ္မဝါဆောင်ဓာတိဖြစ်ပုံဒီခုနဘာနဲ့ဆက်ဆက်တော့ဘူးလားခုနဥပပတ္တိဘောကိုရှုခွင့်တော့ပြီးတော့ဆင်းတူတော့အဲ့တော့ကမ္မဝါကြောင့်ဓာတိဖြစ်ပုံကိုရှုမယ်ဆိုလို့ရှိရင်ဓာတိဆိုတာအနာဂတ်ကိုလမ်းပြီးရှုရတယ်။နာဂတ်ကိုလမ်းပြီးတော့အာရုံယူပြီးတော့ရှုရတယ်။နာဂတ်ကိုလမ်းအာရုံယူရှုမယ်ဆိုဒီဘဝမှာပြုတဲ့ကံလေးဖြစ်ချင်းဖြစ်မယ်၊အိဘဝတို့ကပြုတဲ့ကံလေးဖြစ်ချင်းဖြစ်ဒီကံလေးကြောင့်အနာဂတ်ဘဝတစ်ခုကိုရောက်မယ်။အဲ့အနာဂတ်ဘဝကဇာတိတစ်ခု၊အနာဂတ်ဘဝကဇာတိတစ်ခုက ဒါသူကအကျိုးတရားမှာနေပြီးတော့ဘက်ကကံကအကြောင်းတရားမှာနေသင်္ခါဒီကမ္မဘောကအကြောင်းတရားနေနေလို့အဲ့ဒါကိုယောဂီကတည်တည်ချာချာမြင်အောင်ကြည့်ပြီးရှိခဲ့တယ်တော့ဒါဘဝအကြောင်းဇာတိဖြစ်ပုံယောဂီကနားလည်အဲ့တော့ဒီဘက်ကိုတော့သိလို့နောက်တစ်ပတ်မှာပဲဆက်ပြီးတော့ဒီဘောတိကျအစာတိလေးကိုဆက်ပြီးတော့ဟောကြားမှာကြားရအောင်ဒီနေ့တော့ဒီဥပါဒနာပစ္စယဘောနဲ့ဘောတိကျအစာတိတရား ဒါနားလည်ပြီးတော့မိမိတို့ဒီနေ့ကစမိမိတို့ရဲ့ဘဝကိုလည်းလေအကောင်းဆုံးဖြစ်လောက်ဘုရားကလွတ်မြောက်နိုင်သည့်တိုင်အောင်ဒီပြိဿတော်ကဒေနာတို့နားလည်ဘောပေါ့စူဇံအထုကြဘုံညာတည်းသာဓုသာဓုသာဓုပါဗျာ